Buddhist USA မှာကြည်မှုပြီးတော့ကျင်းပကြတဲ့ဝိပဿနာတရားပွဲယနေ့ဦးဇင်းတို့ဉာဏ်စဉ်တွေဟောလာခဲ့ကြတာဥတ္တရပယဉာဏ်ဒီနေ့အရေးအကြီးဆုံးဉာဏ်လို့ဒါမှတ်ထားပြီးတော့เนาะဝိပဿနာတရားကိုအထောက်ကြတဲ့တရားဓမ္မတွေဒီဉာဏ်ကိုသေးသေးခြားခြားဒီနေ့နာယူပါ ငါအားထုတ်နေတဲ့တရားဘယ်အဆင့်ရောက်ပြီဆိုတာဒီနေ့ကိုကိုကိုဆန်းစစ်ရမယ်နေ့ယောစာဝတ္တတတံဇီဝေနော်အသက်တရားပင်ရှေးပင်ရှေးညာတော်လည်းပဲနော်အပတ္တံဥဒိယပယံဖြစ်ချင်းပြက်ချင်းလေးတွေတောင်မှမသိသေးဘူး ဖရာသာသနာနဲ့လဲကြုံမာရတန်းနဲ့တရားတွေလဲအားထုတ်နေပါတယ်လို့ပြောပြီးပြောညာတော်လည်းပဲယုတ်ဓမ္မနန္ဓမ္မတွေရဲ့ဖြစ်ချင်းပြက်ချင်းတွေမြင်မိလားအဲ့ဒီလိုအသက်တရားပင် ရှိပင်ရှိညာတော်လည်းပဲတဲ့အဲ့ဒီဖြစ်ချင်းပြက်ချင်းလေးမှကိုမြင်မသွားသေးဘူးဆိုရင်တော့ ရသော်ဖျားလူဖြစ်ကြိုးမနှက်သေးဘူးတဲ့သာသနာနဲ့တွေ့ရကြိုးမနှက်သေးဘူးတဲ့ဒါကြောင့်မို့ဒီနေ့ကဥဒယဘယညာအဖြစ်ပြက်ကိုမြင်တဲ့ဉာဏ်သေးဦးဇင်းတို့တရားဓမ္မတွေအတွက်နိဗ္ဗာန်သွားခြင်းနဲ့နိဗ္ဗာန်ကိုရောက်ခြင်းနဲ့တရားဓမ္မတွေအတွက်အရေးအကြီးဆုံးဉာဏ်လို့ဒါမှတ်ထားပါ ဖြစ်ပြက်မမြင်ရင်နောက်ထပ်ဉာဏ်တွေဘယ်မှတက်လို့မရဘူးတရားတွေဘယ်နှစ်နှစ်အာထုတ်အာထုတ်ဘလလအာထုတ်အာထုတ်ဒီဖြစ်ပြက်မြင်ပြီလားတခါတကမတို့ကိုကိုကိုဆန်းစစ်ရအဲ့ဒီဥဒိယပြဉာဏ်ဆိုတဲ့ဒီဉာဏ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာ အဲ့ဒီလက္ခဏာသုံးပါးတင်ပြီးတော့ရှုတာဘယ်ပေါ်ရှုရမှာလဲအဖြစ်အပျက်အဲ့ဒီအဖြစ်အပျက်ကဘာတွေဖြစ်ပျက်တာလဲရုပ်တွေရဲ့အဖြစ်အပျက်နာမ်တွေရဲ့အဖြစ်အပျက်အရှုခံကရုပ်နာနှစ်ပါးတနည်းပြောရင်ခန္ဓာ၅ပါး ရူပခန္ဓာရုပ်တဘောအလုံးရဲ့အစုအဝေးတွေရူပခန္ဓာဝေဒနာခန္ဓာခံစားမှုဝေဒနာရဲ့အစုအဝေးကောင်းတယ်လို့ခံစားမှုဆိုးတယ်လို့ခံစားမှု အလဲလခံစားမှုခံစားမှု၃မျိုးကောင်းတာလေးစားတဲ့အခါကျတော့ကောင်းလိုက်တာလူတိုင်းကောင်းတယ်လို့ခံစားရတယ် မကောင်းတာစားတဲ့အခါကျတော့ကောင်းပါဘူးကွာငါမကြိုက်ပါဘူးစိတ်ထဲမှာမကြိုက်ဘူးမနှစ်သက်အဲ့ဒီခံစားမှုအဲ့ဒါကနန္တရားသောတော်ကယုတ်တရားရူပခန္ဓာဆိုတဲ့ယုတ်တရားသဘောအစုတွေခံစားတတ်တဲ့ဝေဒနာဆိုတာနန္တရား ပူရဲတောင်းနဲ့တင်းနဲ့သာသမီးခွေးကြောင်ကြက်ငှက်လို့မှတ်သားတတ်တာတင်ညာတရားတင်ညာကလည်းနံတရားဝေဒနာကလည်းနံတရားအဲ့ဒီတင်ညာတွေပေါ်မှာကြိုက်တော့လောဘမကြိုက်ဒေါသဖြစ်ရတဲ့စေတနာသင်္ခါရတရားတွေကလည်းသင်္ခါရခန္ဓာဖွဲ့တာတွေကလည်းနံတရားတွေပူဓာတွေတောက်နာတွေတင်းနာတွေမြင်နာတွေကိုသွားသွားပြီးညွတ်ညွတ်ညွတ်ညွတ်ပြီးသိနေတာကဝိညာဉ် အဲ့တော့ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီပါဠိလောက်တော့ဦးဇင်းတို့တရားတော်မှတွေမှတ်ထားရမယ်နော်တွက်တွက်တွက်တွက်ပြီးဒီလောက်ကတော့မှတ်မရမှာအဲ့ဒါမှမမှတ်ရင်လဲရှင်းလို့ကမရဘူးဖြစ်နေတာပါဠိကလာတဲ့ဟာဆိုတော့နော်အဲ့ဒါကြောင့်မို့ယုတ်တရားနဲ့နံတရားလို့ယုတ်နံနှစ်မျိုးလို့ပြောရင်ဝေဒနာတင်ညာသင်္ခါရဝိညာဉ်၄ပါးကိုပေါင်းထားတယ်လို့မှတ်ခဲ့ပါ အဲ့ဒီလေးမျိုးကိုနာလို့ခေါ်လိုက်ပါတယ်ဒီဘက်ကယုတ်တရားအဲ့တော့ဒီဥဒယပယညာမှာအဖြစ်နဲ့အပြဲအဖြစ်နဲ့အပြက်ကဘယ်ပေါ်မှာကြည့်ရမှာတော့ရုပ်နဲ့နာနဲ့အပေါ်မှာကြည့်ရပထမစကြည့်တော့ရုပ်လိုမြင်မယ်နောက်တော့ဘာမြင်မှာလဲအဖြစ်ပြက်ကိုမြင်ရမှာ စစာချင်းယုတ်တရားကို ကြည့်မယ်တဲ့ယုတ်တရားကိုကြည့်ရင်မြတ်စွာဘုရားဘာအရင်စဟောလဲပထဝီတေသောအာဘောဝါယောဆိုဓာတ်ကြီးလေးပါစဟောတာမဟာဘူတယုတ်လို့ခေါ်တဲ့ဓာတ်ကြီးလေးပါရဲ့အစုအဝေးယုတ်ခဲယုတ်တုံးယုတ်ခဲကြီးအမုံလေးတွေမြောင်များစွာစုဝေးထားတာလူခန္ဓာကိုယ်လို့ဖြစ်အောင် အဲ့ဒီအမုံလေးတွေထဲမှာဓာတ်ခွဲကြည့်လိုက်ရင်မာတဲ့သဘောပြော့တဲ့သဘောပါတယ်ပူတဲ့သဘောအေးတဲ့သဘောပါတယ်တွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောပါတယ်ဖွဲ့စည်းတတ်တဲ့ယိုစည်းတတ်တဲ့သဘောဆိုပြီးတော့အဲ့ဒီမှာခန္ဓာကိုယ်ကြီးအမုံတွေအမုံတွေခွဲပြီးတော့အဲ့ဒီတမုံတမုံမှာတော့မှအဲ့ဓာတွေပါတယ်ပထဝီတေသောအဝဝါယောဒီတဲ့ထချက်ရင်တော့ဝဏခန္ဓာရတ္တဩဇာတိ၈မျိုးပေါ့အဲ့၈မျိုးထားတော့နားချုပ်နေလိမ့်မယ် အဓိကဓာတ်လေးပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်လို့ယင်မှတ်ခဲ့အဲ့ဒီဓာတ်လေးပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးကိုဦးဇင်းတို့တရားတော်မတွေအခုတရားထိုင်ရင်းနဲ့ကြည်လိုက်တဲ့အခါကျတော့နာသီဝလေးမှာအသာလေးစောင့်ကြည့်တာတရားထိုင်တော့မယ်ဆိုဣရိယာပုတ်ကိုစိတ်တိုင်းကြအောင်ပြင်တာ ဘယ်ဘက်လက်ပေါ်ညာဘက်လက်လေးထားပြီးတော့ခါယိုမဆံမတင်ပုံမှန်နေထားလေးတိုက်ထိုင်ကဲငါဟာရီယုတ်ကြီးလဲလှုပ်လဲမလှုပ်တော့ဘူးပြင်လဲမပြင်တော့ဘူးစိတ်တွေလဲငါဘာမှမတွေးတော့ဘူးဆိုပြီးတော့နေကြည့်မငြိမ်တာဘာရှိလဲနာသီဝဝင်တဲ့လေလေးထွက်တဲ့လေလေးကတော့ဝင်တလှဲထွက်တလှဲဝင်တလှဲထွက်တလှဲအဲ့ဒီဝါရော့တက်လေးကတော့သူ့အတူလှုပ်ရှားနေတာအဲ့ဒါလေးကငြိမ်ခိုင်းလို့ကိုမရဘူး အဲ့ဒီလှုပ်ရှားနေတဲ့ဝါယောဓာတ်ရဲ့သဘောလေးကိုကြည့်တဲ့အခါကျတော့မြဲသလားကြည်တမ်းနာသီဝမှာတွန်းတလက်ပေါ်လာပြန်ပြီလေလေးကတခါပြန်ပြီးကန်ထုတ်သွားပြန်တွန်းတလက်ကန်တလက်တွန်းတလက်ကန်တလက်ဩဝါယောဓာတ်ဆိုတဲ့ရုပ်အစဉ်ဟာပြောင်းနေပါလားဒါလေဓာတ်ရဲ့ ပြောင်းလဲနေတဲ့သဘောလေးဓမ္မတွေခန္ဓာကိုယ်ညာနဲ့စိုက်ပြီးတော့တခါတည်းလိုက်ဥစဉ်ဟောရင်းနဲ့နောက်ကနေတခါတည်းတရားကလည်းနာရင်းနဲ့ညာကခန္ဓာကိုလှက်ညာကခန္ဓာကိုလှက်ပြီးတော့ဥစဉ်ပြောတဲ့အတိုင်းလေးလိုက်သုံးသပ်ကြည့်ခဲ့တွန်းတလှဲကန်တလှဲတွန်းတလှဲကန်တလှဲသွားနေတာလေးမြဲသလား ဝါယောဓာတ်ဆိုတဲ့လေတလေးဟာတည်နေတာမရှိဘူးမြဲနေတာမရှိဘူးအခုတွန်းနာအစတွန်းနာအလဲတွန်းတဲ့အဆုံးကြည့်လိုက်အဲ့ဒီဝင်တဲ့လေလေးအစအလဲဆုံးပေါ့ထွက်တဲ့လေလေးရဲ့အစအလဲဆုံးကြည့်ကြည့်တာဘာမှမြဲတာရှိတယ်မမြဲပြောင်းလဲနေတဲ့အဲ့ဒီဝါယောဓာတ်လေးကလေလေးပဲပြောင်းနေတာလားဆိုတော့မဟုတ်ဘူးတေဇောဓာတ်တဲ့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 တေဇောဓာတ်ကြီးကလည်းဘူးတလဲအေးတလဲဘူးတလဲအေးတလဲဘူးတလဲအေးတလဲသေးသေးချာချာညာနဲ့တာခန္ဓာကြီးစိုက်ကြည့်ညာနဲ့စိုက်ကြည့်အဲ့ဒီနှာသီးဝါမှာပူတယ်ဆိုတော့စိုက်ကြည့်တကောလုံးရှိမ့်ရှိမ့်ရှိမ့်ရှိမ့်ရှိမ့်ရှိမ့်နဲ့ဒီပူတက်လာတာနော်တမာတိအာနဲနေသေးလို့မသိတာတမာတိကအာကောင်းလာပြီဆိုအဲ့နှာသီးဝါလေးမှာသေးသေးချာချာလေးအဲ့နာကြည့် ဦးစင်းရင်တော့ကဓာတ်လို့လည်းမသိပါဘူးကိုယ့်အနက်ကိုတမာတိရကျင်တာနဲ့အဲ့တော့အိန္ဒိယမှာ PhD တန်းသွားပြီးတက်နေရင်းနဲ့အားတဲ့အချိန်တရားထိုင်တော့တမာတိကမရနေတိုင်းအလုပ်တွေအကိုင်းနေနဲ့ကြောင်းသွားရအိုးတနေကုန်ကားလည်းနှစ်ဆင့်သုံးဆင့်ယထာဒရန်ကားဒရန်နဲ့သွားတော့လူကလည်းပင်မအဲ့တော့တမာတိတွေကလည်းမရတော့ငါတော့တမာတိရအောင်တော့တနည်းနည်းတော့ကြံအောင်ပါပဲဆိုပြီးတော့ အဲ့ဒါလေးကိုစောင့်ကြည့်တာပူတဲ့သဘောလေးကိုနှွေးတဲ့သဘောလေးနာသီဝလေးလေးထွက်ပြီဆိုရင်အဲ့ဒါလေးကိုကြည့်တာနာသီဝထိတ်လေးမှနှွေးပြီးအဲ့နှွေးလာတဲ့ဓာတ်လေးကိုအသာလေးတတိထားနေရင်လည်းအဲ့ဒီဟာကဘယ်ရောက်တော့မျက်နာတစ်ပြင်လုံးကိုတခါတည်းနှွေးလာအဲ့ဒီကနေကြည့်တဲ့အခါကျတော့ခန္ဓာကိုယ်ကြီးတစ်ခုလုံးက ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ဩအပူကိုအပူငွေ့တယ်ခန္ဓာကိုယ်ကြီးကတရှိန်ရှိန်တရိပ်ရိပ်နဲ့ဖြစ်နေပါလားဆိုတာကိုယ့်အကိုသိတာကိုယ့်အကိုသိပြီးတော့အဲ့တုန်းကအဲ့ဒါနဲ့ကိုယ့်အကိုဆက်ပြီးလှုပ်လှုပ်လှုပ်တော့နောက်ကြတော့ဘာဖြစ်လဲဆိုတော့တခါတည်းခန္ဓာကိုယ်ကြီးကငါ၆ဖုတ်မိတဲ့ငါ၆မိတဲ့ထက်ဖုတ်တော့အကုန်လိန်တွန့်သွားသလိုကိုပူတာကနေပြီးတော့လိန်ကွေးကောက်ပြီးတော့သွားတာ ကဲဆုံးအောင်လိုက်ကြည့်မယ်ဆိုဦးဇင်းဆုံးအောင်လိုက်ကြည့်တာနောက်ဆုံးကျတော့အကုန်ကွဲလိန်ကောက်သွားပြီးအဲ့ဒီအပူဓာတ်ကပြက်သွားပြီးတော့ပြန်ကောင်းသွားရော ပြီးပြီပြန်ထိုင်နောက်တစ်ခါပြန်ထိုင်ဒီတိုင်းပဲပြန်ဖြစ်သွားအဲ့ဒါဦးဇင်း6လလောက်ဒီကြာတယ်ဘာလို့ဆက်လောက်မှလည်းမသိဘူးဓာတ်ကလည်းမညှိတတ်ဘူးဓာတ်ကမထမ်းလို့လည်းနားလည်းမလဲပါဘူးအဲ့ဒီတော့ကတော့ကိုယ့်အနက်ကိုတမာတိရခြင်းလို့လောက်တာပါနောက်တော့ဆရာတော်ကြီးတပါတရားပြ ကြွာလာတာဆိုဥစဉ်မှာသွားပြီးငုတ်တုတ်သွားထိုင်စောင့်တာဆရာတော်ကြီးငါမေးအောင်မယ်ငါရှက်ရှက်ဆက်ဘလို့လောက်မှမသိလို့အဲ့နဲ့ဦးဇင်းကမေးတော့ဆရာတော်ကြီးကလည်းအဲ့ဒါအာမထုတ်ဘူးရှာတော့တပည့်တော်လည်းမသိဘူးတဲ့အာတော်တော်လေးအားပြတ်သွားတာဩကိုကလည်းတကယ်ကိုမသိလို့ပါသူလည်းအားနာတာပေါ့နော်သူကလည်းမဖြေတတ်ရှာဘူးအဲ့ဒီတော့အဲ့လိုဖြစ်ခဲ့ဘူးတဲ့ နောက်နောက်တော့မှဒါလေးတွေဓာတ်သဘောလေးဒီလိုညှိဒီလိုလောက်ရတယ်ဆိုတာသိတာအဲ့ဒီမှာအပူဓာတ်ကအရန်ပူလွန်အားကြီးရင်အဲတဲ့ဓာတ်လေးရှုလိုက်ရင် तू ကတမသွားတာလေ तू ကနဲ့ तू ဝင်တဲ့လေလေးကိုပြန်ပြီးတော့အဲဓာတ်လေးပြန်ကြည့်လိုက်ရင်ခန္ဓာကိုယ်က तू ကနဲ့ तू level ဖြစ်သွားမှာအပူဓာတ်တစ်ခုတည်းလိုက်ရင် तू ကခန္ဓာကိုယ်ကြီးတစ်ခုလုံးအဲ့လိုမီးလောင်သလိုဒါကြောင့်မို့ဓာတ်ကဆန့်ကျင်ဘက်သဘောနေရပူဓာတ်ကြီးတစ်ခုတည်းပဲနေရင်ခန္ဓာကိုယ်ကြီးကလောင်ကျွမ်းထွက်သွားမှာ အဲ့ဒါကြောင့်မို့ဦးတလှဲအေးတလှဲနော်တင်းတလှဲပျော်တလှဲတောက်နာတင်းနာကတလှဲတင်းနာကြီးတလှဲလာရင်ပျော်တာ တလှဲသွားဖွဲ့စည်းတလှဲယိုစည်းတလှဲသူကအဲ့ဒါမျိုးသွားရတာနော်တွန်းတလှဲကန်တလှဲအဲ့လို तू ကဓာတ်ဆိုတာဆန့်ကျင်တဲ့ဘက်သဘောတွေ तू ကဆောင်းနေတာကိုကိုကအဲ့ဒါလေးကိုသဘောပေါက်ပြီးတော့ဩအရန်ပူနေလို့ဒီလိုဖြစ်တာပဲကဲအေးဒါလေးမျှပြီးတော့ကြည်လိုက်ရတယ်ဆိုကြည်လိုက်ရင် तू ကနဲ့ तू ဓာတ်ကတမသွားမှာအဲ့ဒီတော့ကတော့မသိတော့မလုတ်တက်ခဲ့တာပေါ့နော်အဲ့ဒါကြောင့်မို့ခန္ဓာကိုယ်ကညံနဲ့ကြည်လိုက်တော့အော်နှာသီးဝါလေးမှာပူသဘောတွေအေးသဘောတွေကလည်းသူ့သဘောသူဆောင်းနေတာဝါယောဒဆိုတဲ့တွန်းသဘောကံသဘောကလည်းသူ့အလုပ်သူလုပ်နေတာအဲ့ဒီတော့ဒီခန္ဓာကိုယ်ကြီးထဲမှာကြည်လိုက်တဲ့ကြည်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးထဲမှာ နာသီဝလေးကနေပြီးတတိထားတတိထားပြီးကြည်နေရင်းနဲ့ခန္ဓာကိုယ်ကအောက်ကတင်းနာတွေပေါ်လာတယ်တောက်နာတွေပေါ်လာတယ်ဟောတင်းတဲ့သဘောကြီးတွေပေါ်လာပြီးတောက်တဲ့သဘောကြီးတွေပေါ်လာပြီးဆိုရင်အဲ့ဒီပေါ်ပေါ်ပြနေတာကဓာတ်သဘောတွေဝင်တဲ့သဘောထွက်တဲ့သဘော လေတွေတိုးတာထွက်တာတွေကိုသိနေရင်ဓာတ် ခန္ဓာကိုယ်ကြီးပေါ်မှာတောင့်လာတဲ့သဘောကြီးတွေတင်းလာတဲ့သဘောကြီးတွေပေါ်ပြလာပြီဆိုဓာတ်ပူရာကြီးတွေပေါ်ပြလာပြီအေးရာကြီးတွေပေါ်ပြလာပြီဆိုဓာတ်အဲ့ဒါဓာတ်သဘောသူ့သဘောကဘာလဲပူသဘောအေးသဘော မာသဘောတောင့်သဘောတင်းသဘောဓာတ်ကသူ့သဘောသူပြတာသူ့သဘာဝသူဆောင်းနေတာအဲ့ဒီဓာတ်သဘောကအဲ့ဒီသူ့သဘာဝသူဆောင်းနေတဲ့ဓာတ်သဘောတွေကို ဟောဒကာဒကမတို့တတိထားပြီးကြည်စမ်းတဲ့ညာနဲ့သေးသေးချာချာလေးညာနဲ့ကြည်တာအဲ့ဒီခန္ဓာကိုယ်ကိုညာနဲ့ကြည်တဲ့အခါကျတော့အဲ့ဒီပူတာပေါ်လာရင်ထုံတာပေါ်လာရင်ကြိုက်တာပေါ်လာရင်ကြိုက်တာအစာကြိုက်တာအလဲကြိုက်တဲ့အဆုံးကိုတတိထားပြီးကြည်ရတယ် အဲ့ဒီတတိထားပြီးကြည်လိုက်တဲ့အခါကျတော့အဲ့ဒီကြိုက်တာရဲ့အစအလဲအဆုံးကိုသိသွားတယ်ပူဓာရဲ့အစအလဲဆုံးကိုသိသွားတယ်ပူဓာအစပူဓာအလဲပူတဲ့အဆုံးကြည်လိုက်တော့ပြောင်းနေတာလေးသွားတွေ့ရဩရုပ်ဆိုတာပြောင်းနေပါလားဟောပေါ်ပြလာတာကဓာတ် ပြောင်းပြောင်းပြောင်းပြောင်းသွားတာကိုနည်းနည်းပူတာကနေများများပူတာကိုပြောင်းသွားပြီဆိုရင်ရုပ်ရုပ်သဘောဟာဘလို့လဲဩရုပ်ဆိုတာပြောင်းလဲတတ်တဲ့သဘောပါလားရုပ်ရသဘာဝဟာသူ့အတူတင်းတလဲတောင်တလဲပူတလဲအေးတလဲပြောင်းလဲပြီးတော့ပေါ်ပေါ်ပေါ်ပေါ်ပြနေတာယုံ ဦးဇင်းတို့ဒကာဒကမတွေအဲ့ဒီရုပ်ကိုအရင်မြင်အောင်ကြည့်ရအဲ့ဒီရုပ်ကိုမြင်အောင်ကြည့်ရင်ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်လေးပါးကို အရင်တွေ့မယ်ဓာတ်တွေပေါ်ပြလာတာကိုဉာဏ်နဲ့သိခံပြီးတော့စောင့်ကြည့်ရတယ်အဲ့ဒီအချိန်မှာသီးမခံမဲနဲ့တခါတည်းလှုပ်ပြင်းမရွှေလှုပ်လိုက်ရင်ရှုစရာမရှိတော့ဘူး။ရောက်မို့အသာလေးပေါ်လာတဲ့သဘောလေးတွေရဲ့အပေါ်မှာ ဦးဇင်းတော်တရားဓမ္မတွေအခုတရားထိုင်နိုင်ထိုင်နိုင်နော်ဒီရုပ်တရားဟာမြတ်စွာဘုရားတတိပဋ္ဌာန်တရား၄ပါးထဲမှာကာယနုပဒနာတတိပဋ္ဌာန်ဝေဒနာနုပဒနာတတိပဋ္ဌာန်စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဆိုပြီးတော့တတိပဋ္ဌာန်တရား၄ပါးဟောတယ် အဲ့ဒီထဲမှာကာယနုပဒနာတတိပဋ္ဌာန်ကို အရင်ဆုံးဖျားဟောလိုက်တာဘာကြောင့်မြတ်စွာဘုရားကာယနုပဒနာတတိပဋ္ဌာန်ကိုအရင်ဟောတယ်လေမြင်လွယ်လို့သိလွယ်လို့ဒီယုတ်တရားကြီးနဲ့နံတရားတွေနဲ့ရှင်ကြည့်ရင်ယုတ်ကမြင်လွယ်တာယုတ်ကသိလွယ်တာနော်ဒါကြောင့်မို့မြတ်စွာဘုရားက ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့အဖွဲ့အစည်းနဲ့ဖွဲ့စည်းထားတဲ့ဟောဒီယုတ်တရားကို အရင်မြောင်ကြည်ကာယ ानु ပဒနာနောက်ကစိတ်ဓာတ်တို့ဝေဒနာ ानु ပဒနာကာယ ानु ပဒနာပြီးရင်ဝေဒနာ ानु ပဒနာဟောတယ်စိတ်ဓာတ်ကိုဟောတယ်စိတ်ဓာတ် ानु ပဒနာဟောတယ်ဓမ္မ ानु ပဒနာဟောတယ်နောက်ကအဲ့ဒါကြတော့အင်မတန်မှဉာဏ်ထက်မြက်တဲ့ပုံကိုများကြတော့ဒါလိုက်သွားရှုလို့ရတယ် ဝေဒနာတန်းရှုတယ်ဝေဒနာလည်းနံတရားစိတ်ဓာနုပဒနာရှုတယ်စိတ်ကလည်းနံတရားဓမ္မာနုပဒနာရှုတယ်သူကလည်းနံတရားတွေအဲ့ဒီနံတရားတွေကိုတန်းရှုမဲ့ပုံကိုကြတော့တမာရီအားကောင်းတဲ့ပုံကိုများဉာဏ်ပညာထက်မြက်တဲ့ပုံကိုများတော့ဒါရိုက်တန်းရှုပြီးသူကတက်လို့ရတယ်ဉာဏ်နှုံးတဲ့ပုံကိုများနော်ကိုကိုကိုစဉ်းစားသုံးသပ်လို့ဩငါတော့ ဒီကာယ ानु ပဒနာကနေမှတက်လို့ငါအတွက်ပို့ပြီးထင်းလွယ်တယ်မြင်လွယ်တယ်ဆိုတော့တရားယောဂီများကြောဟဲ့ကာယ ानु ပဒနာတက်ရနောက်ပိုင်းကျတော့တတိပဋ္ဌာန်တရား၄ပါးလုံးကပေါ်ရအကုန်ရှုမှာတမာတိလိုနေသေးလို့တမာတိမပြည့်သေးလို့အခုချင်းရှုခိုင်းတာကာယ ानु ပဒနာရှုနေရင်နဲ့နောက်ကျတော့ဝေဒနာတွေပေါ်လာဝေဒနာ ानु ပဒနာရှု စိတ်ကလေးတွေရှုခြင်းစိတ်ဓာနုပဒနာရှုတဘာဝရှုရင်ဓမ္မနုပဒနာတတိပဋ္ဌာန်တရား၄ပါးလုံးကို ပေါ်တာတွေအကုန်ရှုလို့ရတယ်ဒါပေမဲ့စစချင်းယောဂီကတတိပဋ္ဌာန်တရား၄ပါးလည်းမကွဲသေးဘူးတမာတိကလည်းမရသေးဘူးဆိုရင်ဟိုလိုက်လိုက်ဒီလိုက်လိုက် အာဟိုတွေးလိုက်ဒီတွေးလိုက် တွေးတာတွေများပြီးစိတ်တွေကကြောက်ကြရနဲ့ဖြစ်ပြီးတော့ဟိုဟာရှုရမလို့လို့ဒီဟာရှုရမလို့လို့ဖြစ်မှာစိုးလို့ မြတ်စွာဘုရားဒါကြောင့်မို့ကာယ ानु ဘဒနာတတိပဋ္ဌာန်ယုတ်တရားတွေကိုရှုအဲ့တော့ယုတ်တရားတွေရှုဆိုတဲ့နေရာမှာဒါဦးဇင်းကဓာတ်၄ပါးနဲ့ဖွဲ့ပြလိုက်တာတရားဓမ္မတွေခန္ဓာကိုယ်မှာဓာတ်ကြီး၄ပါးနဲ့အစုအဝေးကနေစပြီးတော့ကြည့်လို့ရှိရင်ပို့ပြီးတော့မြင်လွယ်တယ်ပို့ပြီးတော့သိလွယ်နိုင်တယ်အယောစုကြီးတွေအတုပါကြီးတွေရှုဆိုရင်တမ်းမရှုနိုင်ကြဘူး 32ခုထာသားတွေရှုဆိုတော်တော်နဲ့မမြင်ကြဘူးဒါကြောင့်မို့ဒီဓာတ်၄ပါးကတော့အထကထာကလည်းဖွင့်ပြတယ်ယုတ်ကမထံရှုကြမဲ့ယောဂီများတဏှီအားဖြင့်ပြောရင်ဝိပဿနာယာနိကများတဲ့ဝိပဿနာယာနိကဆိုတာဥစ္စံတော်တရားတော်မတွေဥစ္စံတော်အခုပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ အဲ့ဒီဇန်လန်းနေမလောက်ဖဲနဲ့အိမ်မှာနေပြီးတော့ဒီတိုင်းပဲပေါ်သမျှအကုန်ရှုတဲ့ပုံကိုမျိုးဝိပဿနာယာနိကပြောတာဥပ္ပစာရတမာရိကလည်းမရှိဘူးပထမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်နေဆိုတော့ဇန်တွေလည်းမရဘူးအဘိညာဉ်လည်းမရဘူးမရတဲ့အခါကျတော့တမာရိကနဲတယ်အဲ့ဒီတမာရိအားနဲတဲ့ယောဂီများကြတော့အထာကထာကဟောဒီဓာလေးပါးရဲ့အဖွဲ့အစည်းကနေစပြီးတော့ရှု အဲ့ဒါမျိုးဆိုရင် तू ကအခုပြောတဲ့ဥရိယပယညာအဖြစ်ပြက်မြင်းတဲ့အပိုင်းဘက်ကို तू ကရောက်သွားနိုင်တယ်ဟိုဘက်ကပထမဇန်ဒုတိယဇန်လမ်းတွေလုံနိုင်ရင်တော့အကောင်းဆုံးပေါ့ဒါပေမဲ့အခုပြောသလိုတောထွက်ပြီးတောတဲ့သွားကျင့်တာတော့မှအခုခေတ်ကဇန်ရဖို့ကမလွယ်တော့ဘူးအမတန်မှခဲရင်သွားပြီစာထဲမှာပဲဒါဇန်တရားတွေကဟောနေတာတကယ်လက်တွေ့ရတဲ့ပုံကအတော်နှဲသွားပြီဒီခေတ်ကြီးက နဲသွားတဲ့အခါကျတော့ဦးဇင်းတို့ကိုနိုင်လဲဒါစ조사ကြည့်ခဲ့ဘူးပါတယ်မလွယ်ဘူးဒီလမ်းကလေအင်မတန်မှခဲရင်တယ်အဲ့ဒါကြောင့်မို့ဦးဇင်းလဲနောက်ပိုင်းကျတော့အော်တသလုံးကတောတဲ့တောင်နဲ့ပဲဆက်နေပြီးတော့အားထုတ်ရင်တော့ဒီလမ်းကရမှာအခုလိုသာသနာပြုရင်တနေ့တနေ့တနေ့မအားရဘူးဒီနေ့မနေ့ဆိုမနေ့ဒါဦးဇင်း 9နာရီလောက်စတရားထိုင်ဟနေပြီဒါအခုချိန်ထိဒါညအခုဒီနေ့ကျောင်းကကထိန်မွဲအခုစောသွားကလေးတင်တန်းပြီးပြီမနက်ကကထိန်တကကထိန်မတွေကထိန်နဲ့လူခန်းမနက်ကလှုပ်ရှားရှိတာတွေအကုန်လုံးအခုတရားပွဲပြီးဒါ3နာရီ4နာရီပြီးညနေ9နာရီမှနောက်ထပ်ကထိန်တရားပြန်ဟောညမိုးချုံထိအဲ့ဒီလိုဘာဟိယကိစ္စတွေအယံများနေတဲ့အခါကျတော့ ဒီလိုတရားမျိုးကိုဇန်နေရအောင်လုပ်ဖို့ဆိုတာဘလို့မှမလွယ်ဘူးတောရိပ်တောင်ရိပ်တွေမှသွားပြီးတော့တခါတည်းဝင်လေထွက်လေတခုမှတ်မယ်ဆိုအဲ့ဒီကနေတခုနေမနာညမနာဘယ်သူနဲ့မှစကားမပြောဘဲနဲ့မှတ်လိုက်ရင်တော့တစ်လားနှစ်လားဆိုရင်သိတာတာရသွားအဲ့တော့ဒကာဒကမတွေလည်းဒီတိုင်းပါပဲဇန်နေရအောင်လုပ်နိုင်ကောင်းတယ်ဘယ်လမ်းကတက်တက် နမိတ်နဲ့အမိပြုတ်တက်တဲ့နမိတ်မရှိတာနဲ့တက်တဲ့9နာရီ10နာရီ15နာရီတွေရနိုင်တော့အကောင်းဆုံးပေါ့ဒါပဲမဲ့ဥစဉ်မြင်တာဥစဉ်တို့တောင်းမှမလွယ်တာအိမ်မှာသားရဲသမီးရဲစီးပွားရေးနဲ့နေတဲ့ဒကာဒကမတွေအတွက်ဒီဇာလန်းနေဒီဟာတွေကတော့ဟောရင်တော့နားထောင်လို့တော့ကောင်းတာပဲဟုတ်တယ်မလားတကယ်လက်တွေကရဖို့ဟာမလွယ်ဘူးမလွယ်တော့ဥစဉ်ကိုနိုင်လဲဒီတိုင်းမှာပဲ တက္ကနစ်မျိုးစုံနီးမျိုးစုံဥစဉ်အထောက်ကြည့်ပါတယ်နောက်ဆုံးတော့ဩဒီရုပ်တရားအခုလောဒီမှာတာရဲနာရဲဟောရဲပြောရဲသာသနာပြုရင်းနဲ့ကိုယ့်ရဲ့ရုပ်တရားတွေကိုကြည့်တဲ့အခါကျတော့အချိန်တိုင်းကိုသူကကြည့်လို့ရခန္ဓာကိုယ်ညံဆိုင်ပြီးတော့ကြည့်လိုက်တာနဲ့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောမောမောချိန်ချိန်ချိန်ချိန်နဲ့ဒါတွေဟာ အမြဲတမ်းကိုကကြည့်လို့ရနေတာအဲ့ဒါဦးဇင်းတို့တရားဓမ္မတွေဦးဇင်းကအချိန်လေးရလဲမရအဲ့လိုဖြစ်နေအဲ့ဒီလမ်းကိုသေးသေးချာချာရစီခြင်းလားစိတ်ဓာနုပဒနာတွေဝေဒနာနုပဒနာနာကမ္မထမ်းတွေလည်းကောင်းပါတယ်ဒါပေမဲ့တရားဓမ္မတွေမလိုက်နိုင်ရင်ဝဲလက်ခါပြီးတော့အော်အသက်တွေကရလာပြီတနေ့တနေ့တနေ့တနေ့ တဖြုတ်ဖြုတ်နဲ့ကျွေကြနေတဲ့တစ်သီးတွေလိုပဲအခုအတိတွေတဲ့အတိတွေတဲ့ဟာကိုအခုဒီကဆိုယောဂါဆိုကြီးလာတော့တဖြုတ်ဖြုတ်ပါသွားပြီဦးဇင်းအတိတွေတဲ့ဟာကိုနော်မသိတဲ့လူဆိုတာတော့အများကြီးအဲ့တော့ကဆိုယောဂါဆိုအချိန်ကာလကြီးမှာဇန်တရားတွေကြံတဲ့မတရားတွေကဘေးချိတ်ထားပါအောင်လောလောဆယ်ဒီရုပ်နဲ့ဒီနာမ်ဖြစ်တာပြက်တာလေးတော့ ဒကာဒကမတွေကိုတကယ်ကိုတိသွားစေခြင်းတယ်ဘာလို့လဲအေဇေဝကိစ္ဆံကာတဗံကောဇေညာမရဏံသူဝေမနှက်ဖန်တရားမှလားနောက်နေ့တရားမှလားနောက်ရက်တရားမှလားဘယ်သူမှမသိဘူးအဲ့ဒီမသိတဲ့အချိန်တော်တွင်းမှာအစင်မြင့်တဲ့တရားကြီးတွေရရင်ကောင်းပါတယ်မရရင်ကတော့ဟာဒီ အောက်အခြေခံဖြစ်တဲ့ဥဒယပိယညံကတော့ဦးဇင်းတို့ဒကာဒကမတွေကိုရကိုရသည်ခြင်းတာဦးဇင်းကဒါဦးဇင်းရဲ့ဆန္ဒပြောတာပါဒါကြောင့်မို့ဦးဇင်းဟောတိုင်းဟောတိုင်းလဲဒီဓာတ်ဘက်ကိုအခြေခံပြီးတော့ဒကာဒကမတွေကိုဦးဇင်းအမြဲတမ်းဟောပေးနေတာပါเนาะနံကမထန်းတွေဟာညံထက်တဲ့ပုံကိုများဆိုရင်တော့ညံပါတယ်ညံမတက်လို့เนาะတမာတိကလည်းမရဝဲလဲခတ်နေတဲ့ဒကာဒကမများအတွက်ဆိုရင်တော့ အခုခန္ဓာကိုယ်မှာနော်ယောဇုတို့အတုပါတို့ဓာရီဆိုတာလဲတန့်ပေါ်ဖို့မလွယ်ပါဘူးတချို့ဗာဒမီရှိတဲ့ပုဂ္ဂိုလ်ခဏပေါ်တယ်နော်ပေါ်တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီကနေလိုက်ကိုယ်ခန္ဓာကိုညံနဲ့ပြန်ဆိုင်ကြည့်လို့တခါတဲ့အတုပကြီးတွေမြင်ထားတဲ့ပုံကိုဆိုရင်တခါတဲ့ဆက်တိုက်ရှုအတုပကိုနော်အဲ့ဒီကနေမှအတုပကနေတခါတဲ့ပုတ်ပွားပြီးတော့အဲ့ဒီအတုပအပုတ်အပွားကြီးကနေတခါတဲ့ကဏ္ဍတွေပျော်ကွဲပြီးတော့ကိုအမှုန်တွေကျသွားဒီထီအောင်ရှု အဲ့ဒီလောက်ဆိုရင်လည်းပဲစိတ်ချရပြီနော်ရုပ်နာရဲ့ဖြစ်တာတွေပြက်တာတွေမြင်ပြီးအယောစုမြင်တာပုံကောလည်းအယောစုကနေလိုက်အယောစုလည်းတပြည့်တော်မမြင်ဘူးအာတုဘလည်းမမြင်ဘူး32ကောထာသားနဲ့ရှုတော့လည်းတပြည့်တော်ခန္ဓာကိုယ်သေချာမတွေ့ဘူးဆိုရင်တော့ဟာဒီဓကမထန်ဒီနဲ့လိုက်ဒီဓကမထန်နဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာဒါလေးတာအဲ့ဒီနှာသီးဝနဲ့တတိကပ်ပြီးတာဒကာဒကမတို့ထိုင်ကြည့် တတိကာပြီးသူကသူလေလေတွန်းတက်လဲကန်တက်လဲတွန်းတက်လဲကန်တက်လဲပြောင်းလဲနေတာလေပူတက်လဲအေးတက်လဲနှွေးတက်လဲဖြစ်နေတာလေဘာလေးပေါ်လာပေါ်လာပေါ်လာတဲ့ရုပ်ရဲ့ပြောင်းနေတဲ့သဘောတွေအဲ့ဒီကနေမှခန္ဓာကိုယ်ကြီးကတင်းနာတွေပေါ်လာမယ်တင်းနာအစတင်းနာလဲတင်းတဲ့အဆုံးတွေကိုကြည့်တောက်နာတွေပေါ်လာမယ်တောက်နာအစတောက်နာလဲတောက်နေအဆုံးတွေကိုကြည့်ဘူရာတွေပေါ်လာမယ်ဘူရာအစဘူရာလဲဘူရာအဆုံးကိုကြည့် အဲ့ဒီလိုများအစအလယ်ဆုံးတွေကိုခန္ဓာကို ပေါ်လာသမျှတွေမှာအဲ့ဒီမှာငါဆိုတဲ့ဒိဋ္ဌိအကပ်မခံနဲ့ငါပူတယ်ငါနာတယ်ငါထုံတယ်ဆိုဒိဋ္ဌိကပ်ပြီပေါ်လာတာဓာတ်သဘောပြောင်းနေတာကရုပ်လို့ဟောအမှန်သိရမှာကဓာတ်လို့သိရမှာရုပ်လို့သိရအမှန်သိရမှာကရုပ်တည်းရဲ့ပြောင်းလဲနေတဲ့သဘောလို့အမှန်ကိုသိရမယ် အမှန်သိရမှာကနော်ရုပ်တရပြောင်းလဲခြင်းသဘောပေါ်ပေါ်ပြနေတာသိရင်ဓာတ် ပြောင်းပြောင်းပြောင်းပြောင်းနေရင်ရုပ်ဩရုပ်သဘောသူသဘောသူပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့ရုပ်ကိုပူတယ်တောက်တယ်တင်းတယ်လို့သွားပြီးတော့တင်ညာအပေးမှားလို့အဲ့ဒီတင်ညာပေါ်မှာငါပူတယ်ငါတင်းတယ်ငါတောက်တယ်ဆိုတော့ဒိဋ္ဌိကြီးကတ်ရတာအယူမှားသွားတာ ဘာလို့လဲတင်ညာအပေးမှားလို့နော်ပူတယ်မရှိတောက်တယ်မရှိ တင်းတယ်မရှိဖះကဓာတ်သဘော ရုပ်သဘောလို့ဖះကဟောတာရုပ်သဘောတွေကလည်းသူကသူဖောက်ပြန်နေတာရုပ်သဘောတွေပေါ်ပေါ်နေတာကဓာတ်တွေပထဝီတေသောအဘောဝါယောဆိုရဓာတ်ကြီးလေးပါသူ့သဘောသူပေါ်ပြနေတာအဲ့ဒီပေါ်တာတွေစောင့်ကြည့်တော့ပြောင်းပြောင်းနေရင်ရုပ်ဆိုတော့ရုပ်လို့မသိဓာတ်လို့မသိပဲနဲ့ ပူတယ်၊ကြိုက်တယ်၊ထုံတယ်လို့သူကတင်ညာပေးတော့အဲ့ဒီတင်ညာအပေးမှလို့နောက်ကဒိဋ္ဌိလိုက်တာဒိဋ္ဌိနောက်ကဒေါသလိုက်တာပူဓာကြီးကိုမကြိုက်ဘူးဒီပူဓာကြီးငါဘလို့ပြောက်အောင်လုပ်ရမလဲဟောလောဘလိုက်လာပြီသက်သာရာရအောင် မျိုးစုံရှောက်ကြံရပြီနော်အဲ့ဒီတော့ဒိဋ္ဌိတို့ဒေါသတို့လောဘတို့ဆိုတဲ့အာဟုဇုတရားတွေမလိုက်အောင်လို့အမှန်မြင်အမှန်သိပြီးတော့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 ကြည့်မြဲသလားကြည့်လိုက်တဲ့အခါကျတော့ပြောင်းမာတယ်ဆိုမှတော့မမြဲလို့ပြောင်းတာပေါ့ဟုတ်တယ်မို့လားနော်မြဲရင်ဘယ်ပြောင်းမလဲမြဲရင်တီးနေမှာပေါ့အခုပြောင်းပြီဆိုကြတဲ့ဒကာဒကမတို့ပြောင်းလဲနေတယ်ဆိုတာကိုကမမြဲလို့အဲ့ဒါကိုမြတ်စွာဘုရားကအနိစ္စလို့ပြောလိုက်တာ ပထမကြည့်တာမြင်အောင်ကြည့်တာက ရုပ်ကိုမြင်အောင်ကြည့်ရမှာနော်ပထမရုပ်သဘောတွေကြည့်လိုက်တဲ့အခါကျတော့ခေါင်းကြီးလို့ပထမစမြင်မယ်ခြေထောက်ကြီးလို့မြင်မယ်ခါကြီးလို့မြင်မယ်ကြောကြီးလို့မြင်မယ်ပထမမြင်နေတော့ကအော်ကြောကြီးကပြောင်းနေတာကြောနေရာလောက်ကပြောင်းတာခေါင်းနေရာလောက်ကပြောင်းတာလို့ပထမတင်ညာတွေပါအောင်မယ်အဲ့ဒီတင်ညာဖြုတ်ပြောင်းတာကိုကြည့်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 တာမင်ညလက္ခဏာကနောက်ကအနိစ္စလို့မြင်အောင်ကြည့်တဘာဝလက္ခဏာကကြည့်လိုက်တဲ့အခါကျတော့အော်ရုပ်ဆိုတာအစဉ်ပြောင်းနေပါလားအဲ့ဒါကလည်းသီခံပြီးတော့ဒိဋ္ဌိမကပ်ဖဲနဲ့ဒိဋ္ဌိကိုခွာပြီးကြည့်မှာနော်နန်းနယ်လေးပူတာတောက်နာလေးပေါ်ကားစေဇတ်ဆိုထပြီးတော့ဖြုတ်ပြလိုက်မပြလိုက်ကြွပြလိုက်ဒီပဲလုံနေရင်တော့ဘယ်တော့မှတရားကရှုလို့မရတော့ဘူးအဲ့မှာတွေ ပြင်းနေရတာနဲ့ကိုမဆုံးတော့ဘူးကိုကသဘောလေးကိုကြည့်ကျင်တာလေကိုကသဘောလေးတွေသူကသူပေါ်ပြနေတာဒါကပညာခန္ဓာကြီးအဲ့ဒီပညာခန္ဓာကြီးအတုပခန္ဓာကြီးတွေကဒီမှာသဘောလေးကိုညံနဲ့ကြည့်မှာသဘောလေးကြည့်တဲ့အခါကျတော့အိဒိယဘုတ်လေးကိုသေးသေးချာချာကြာကြာနာနာလေးထိုင်သေးသေးချာချာလေးပြင်းအဲ့လိုလေးထိုင်ပြီးတော့မှအသာလေးတတိလေးနဲ့ तू ကတမာတိမရှိရင်ကြည့်လို့ကိုမရဘူး ဒါကြောင့်မို့တမာတိကို तू ကမွေးတော့နှာသီးဝါလေးကတ်ထားနှာသီးဝါလေးမှာတတိထားတတိထားပြီးတော့အဲ့ဒီမှာလေလေတွန်းသဘောကန်သဘောတွန်းသဘောကန်သဘောအဲ့ဒါဝါယောဓာတ်လာလာနေတဲ့လေလေးကအဲ့ဒီဓာတ်လေးကလည်းပြောင်းနေတာလေ तू က तू တွန်းတလှဲပြောင်းလိုက်ကန်တလှဲပြောင်းလိုက်နော်အဲ့ဒီကနေပူတလှဲပြောင်းလိုက်အေးတလှဲပြောင်းလိုက်ဆိုပြီးတော့ပြောင်းပြောင်းပြောင်းပြောင်းနေတာလေးတွေမြင်တော့အဲ့ဒီမှာရုပ်တဘာဝလေးတွေစမြင်ပြီး အော်ပေါ်ပေါ်လာတာကဓာတ်ပြောင်းပြောင်းသွားတော့ရုပ်အော်ဒီရုပ်သဘောတွေဟာသူ့သဘောသူပြောင်းနေပါလားသူ့သဘောသူပြောင်းနေပါလားလို့ခန္ဓာကိုယ်ထဲမှာညံနဲ့သေးသေးချာချာစိုက်ပြီးတော့လိုက်ကြည့်တာအဲ့ဒီအချိန်မှာတီးခံပြီးတော့ကြည့်ရတယ်ခွင်းလွတ်ပြီးကြည့်ရတယ်စွန့်လွတ်ပြီးကြည့်ရတယ်ငါနာတယ်ငါပူတယ်ငါကြိုက်တယ်ငါထုံတယ်ဆိုတော့အဲ့ဒီဒိဋ္ဌိကအဲ့ဒီမှာဘလောက်ပုတ်ချပုတ်ချဘက်ကလည်းဘက်ကလည်းလာလာကတ်တာနော်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 အတ္တနဲ့ဘာတစ်ခုမှငါလှုပ်လို့လည်းမရပါလားတင်းတာကနေတောက်တာပြောင်းနေအတ္တနဲ့မတင်းနဲ့မတောက်နဲ့လို့အမိန်ပေးကြည့်ပေးလို့မရဘူးပူတာကနေအေးတာပြောင်းနေမပူနဲ့ပါနဲ့လို့အမိန်ပေးကြည့်မရဘူးအော်ရုပ်သဘောတွေဟာသူ့သဘောသူဆောင်သူ့အလုပ်သူလုပ်နေတာပြောင်းလဲပြောင်းလဲပြောင်းလဲနေတဲ့သဘောတွေပါလားလို့ရုပ်ရဲ့ပြောင်းလဲခြင်းတွေကို မြင်လာတဲ့အခါကျတော့အဲ့ဒီပြောင်းလဲတဲ့သဘောလေးကိုမြတ်စွာဘုရားကတဗေသင်္ခါရအနိစ္စရုပ်သင်္ခါရဆိုတဲ့တရားတွေဟာမမြဲဘူးချက်သားတဲ့ကြည်စမ်းအနိစ္စကိုမြင်အောင်ကြည်ဆိုတော့ပထမရုပ်လို့မြင်တာနောက်တော့ရုပ်မရှိတော့ဘူးဘာသွားတွေ့အနိစ္စကိုသွားတွေ့ပထမစာတော့ကခေါင်းကြီးကပူတာ လက်ကြီးကပူတာခြေထောက်ကြီးကပူတာဆိုတော့စတွေ့တယ်နော်ခြေထောက်တို့ခေါင်းတို့ဆိုပြီးတော့ပြညတ်ပါသေးတယ်အဲ့ဒီပြညတ်ကိုခွာ ပြောင်းလဲနေတဲ့သဘာဝတဘောသဘောတရားကိုညံနဲ့ကြည့်တာပြောင်းတဲ့သဘောကိုပဲမြင်အောင်ကြည့်တယ်ခေါင်းလိုမကြည့်ဘူးခြေလိုမကြည့်ဘူးလက်လိုမကြည့်ဘူးအဲ့ဒီမှာပြညတ်ကိုတစ်ခါခွာတာအဲ့ဒီခေါင်းကိုခြေလက်ဆိုတော့ပြညတ်ကို ခွာပြီးတော့ ရုပ်ရဲ့ပြောင်းလဲခြင်းပြောင်းလဲခြင်းပြောင်းလဲခြင်းဆိုတဲ့သဘောလေးကိုညံလေးနဲ့ထိုင်ကြည့်တာဟောထိုင်နေတဲ့အတုပယုတ်ကြီးကတတ်တတ်ပြောင်းနေတဲ့ပရမတ်ယုတ်ကတတ်တတ်ဟောပညာယုတ်နဲ့ပရမတ်ယုတ်ကွဲရမယ်နော်အခုထိုင်နေတဲ့ခန္ဓာကြီးအဲ့ဒီခန္ဓာကြီးကဒကာဒကမတို့အတုပကြီးအပုတ်ကြီးအပွားကြီးနော် ဒီနာတွင်လဲတဲ့ဒီနာပြက်ထားကြည့်လင်း90ရဲ့အိမ်ပေါ်မှာဘသူမှမထားဘူးတင်ញိုင်းကုန်မြန်မြန်ပေါ့မှာဘလောက်ချစ်ပါတယ်ပြောပြောသေပြီးမှတော့ဘသူမှမထားဘူးပုံမှာစိုးလို့ပွားမှာစိုးလို့လောက်တွေတက်မှာစိုးလို့အဲ့တော့ဒီခန္ဓာကြီးကပညာခန္ဓာကြီးကအတုပခန္ဓာကြီး အပုတ်ခန္ဓာကြီးအပွားခန္ဓာကြီးအဲ့ဒီအပုတ်အပွားခန္ဓာကြီးတဲကနေမှ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 သိခံပြီးတော့ကြိတ်နေတော့အော်ရုပ်စင်တွေပြောင်းနေပါပထမတော့အပူအေးအကျန်းသားကြီးတွေပြောင်းတာတွေ့မယ်နောက်ကြတော့အဲ့ဒီအကျန်းသားတွေကုံသွားပြီးတော့နောက်ကြတော့အနှုသားတွေပေါ်လာအနှုသားလေးတွေပေါ်လာတဲ့အခါကျတော့တခါတဲ့ခန္ဓာကိုယ်ကြည့်လိုက်ရင်တကောလုံးတခါတော့ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့ဖြစ်လာတခါတဲ့တေဇောဓာတ်ကအာကြည့်တဲ့ပုံကိုကျတော့ မီးတွေအခိုးတွေအငွေ့တွေထွက်လာသလိုရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တက်လာပထဝီဓာတ်တွေအာကြီးတဲ့ပုံကောကြတော့လဲတခါတည်းတဖြောက်ဖြောက်နဲ့ခန္ဓာကိုယ်တွေကနေမှတောင်သဘောတင်းသဘောတွေကနေမှအကုန်လုံးတရွရွဓမွမွနဲ့အကုန်လုံးအဲ့ဒီမှာတွေတောင်သဘောတွေပေါ်လာလိုက်တင်းတဲ့သဘောတွေပေါ်လာလိုက်ပထဝီဓာတ်တွေကဖောက်ပြန်ပြတဲ့ပုံကောများကြတော့တေဇောဓာတ်ကဥစီပီတက်လာတဲ့ပုံကောများကြတော့တခါတော့ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့အပူကြီးတွေတက်လာဝါယောဓာတ်က ဥစီတက်လာတဲ့ခန္ဓာကိုယ်ကြီးကြတော့တခါတည်းရွာရွာရွာရွာမောမောမောမောမောမောမောမောမောမောနဲ့ကြည်လိုက်ရင်ခန္ဓာကြီးတစ်ခုလုံးကိုတရိပ်ရိပ်တရွာရွာနဲ့ဖြစ်နေတာအဲ့ဒီသုံးမျိုးကမြင်လို့ရတယ်နော်အာဘောဓာတ်ကြတော့ तू ကဖွဲ့စည်းတတ်တဲ့သဘောကြသူကြတော့မြင်ဖို့သိမလွယ်တော့နော်အဲ့ကြတော့ဖွဲ့စည်းတတ်တာဘယ်ကြမှာသိလဲချွဲတွေတလိပ်တွေကြက်တစ်ဆိုမောဟိုက်လိုက်တော့ အော်အာဘောဓာတ်ရဲ့သဘောလို့သိလို့ရနော်ကြံတဲ့၃မျိုးကြတော့ तू ကသိလွယ်တယ်ကြံတဲ့၃မျိုးကပထဝီဓာတ်ကတက်လာပြီဆိုရင်လည်းပဲ तू ကဓာတ်တစ်ပါးတက်လာရင်ကြံတဲ့နောက်က၃ပါးအတူပါပြီးသားပဲအဲ့ဒီဓာတ်ကြီး၄ပါးကလည်းဘယ်တော့မှကွဲပြီး तू ကဖြစ်ရုပ်ထုံးတာမရှိဘူးပထဝီဓာတ်ကဥစီတက်လာရင်နောက်က၃ပါးနောက်ကပါတယ်တေဇောဓာတ်ကဥစီတက်လာရင်နောက်က၃ပါးပါတယ် အဲ့ဒီလိုဓာတ်သဘောကသူ့ဟာနဲ့သူတွဲတွဲတွဲတွဲပါလာတာစိတ်နဲ့စေတသိက်လိုပဲစိတ်ဖြစ်ရင်နောက်ကစေတသိက်ကပါပြီးသားပဲနော်အဲ့ဒါကြောင့်မို့စိတ်နဲ့စေတသိက်တွဲနေတယ်လို့ပဲအခုဓာတ်လေးပါးကလည်းသူကခွဲမရအဲ့ဒီဓာတ်လေးပါးကလည်းအမှုံလေးတမှုံထဲမှာတော့မှအဲ့ပထွေတေသောအဘောအကုန်စုထားတာကြောင့်မို့သူ့ရဲ့ဓာတ်လေးပါးရဲ့အစုအဝေးအဲ့ဒီဖြစ်နေတဲ့ဟာကိုဦးဇင်းတို့ဒကာတော်မတွေ သေးသေးချာချာညံနဲ့မြင်အောင် ကြည့်ဖို့ရာအတွက်ကတမာတိလိုတယ်အဲ့ဒီတမာတိကလည်းအခုပြောသလိုပထမသံဒုတိယသံတတိယသံသတုဒ္ဒသံရမှာရှုမဲ့တမာတိမျိုးကြတော့ဒကာဒကမတွေအိမ်မှာနေရင်းနဲ့ဘလို့မှမလွယ်ဘူးအဲ့တော့ဝိပဿနာယာနိကတက်တက်သွားတဲ့ပုံကညံနဲ့သွားတာညံနဲ့သွားတော့တမာတိမပါဘူးလားဆိုတမာတိကိုလည်းတွဲယူရင်းနဲ့ညံနဲ့တမာတိနဲ့တွဲသွားတာကိုပြောတာနော် တခါတဲ့နှာသီးဝါးလေးမှာဝင်တယ်အသီးထွက်တယ်အသီးမှတ်နေသမထပဲအဲ့ဒါတမာတိနော်အခုဝါယောဓာလေးရဲ့တွန်းသဘောလေးကန်သဘောလေးတွန်းသဘောလေးကန်သဘောလေးမှတ်နေအဲ့ဒါသမထအဲ့ဒီတွန်းတဲ့သဘောလေးကန်တဲ့သဘောလေးတွေဟာမမြဲပါလားလို့အနိစ္စကိုရှုလိုက်ရင်အနိစ္စရဲ့အပြက်ကိုမြင်ရင်ဝိပဿနာဥဒိယဘယညာတော်မှဖြစ်တာပြက်တာနှစ်ခုဆိုရင်ဖြစ်တာဒီသမထပြက်တာမှဝိပဿနာ ရုပ်ရက်ဖြစ်ပြီးပြတ်တယ်လို့ဦးဇင်းတို့လွယ်လွယ်ပြောတယ်ဖြစ်တာသည်သမထပြတ်တာသည်ဝိပဿနာဒါကြောင့်မို့ဒီလမ်းကတက်သွားတော့ဘာနဲ့တက်သွားလဲဆိုတော့သမထဝိပဿနာယာနိကသူကဒီနေရာမှာဝိပဿနာနဲ့သမထနဲ့ကိုတွဲပြီးတော့ဒွန်တွဲတက်တာအဲ့လိုတွဲတက်တဲ့နီးနဲ့ကိုယ့်အနဲ့ကိုရှုတယ်ဖြစ်တာတွေရှုနေသေးရင်သမထပြတ်တာတွေရှုရင်ဝိပဿနာအပြက်ကိုမြင်မှဝိပဿနာဖြစ်တာ အဲ့ဒါကြောင့်မို့တမထမပါဘူးလားဆိုတော့ပါတယ်တမထမပါလို့မရဘူးဝိပဿနာရှုတဲ့အခါမှာနော်တမထမပါလို့မရဘူးအဲ့တော့စောတော်ပြောသလိုပထမဇန်ရပြီးမှရှုရင်ပိုကောင်းတာပေါ့ဒုတိယဇန်ရပြီးမှရှုပိုကောင်းတာပေါ့သူကတမာဒီအားကအရန်ကောင်းတာကိုနောက်ဆုံးဥပ္ပစာရတမာဒီလေးရသည်ထားအောင်တော့အရန်ကိုကောင်းတယ်ဒါပေမဲ့ဦးဇင်းတို့တရားဓမ္မတွေအဲ့ဒီလောက်ရအောင်ဒီတက်တက်ကိုတမထလှုပ်ဖို့ကလနဲ့ချီပြီးလှုပ်ရမှာ ကိုယ်အိမ်မသားရေးသမီးရေးစီးပွားရေးနဲ့ဆိုမလွယ်ဘူးဒါကြောင့်မို့ဦးစင်ကတော့အခုဒီနည်းနဲ့ဒကာဒကမတို့ကိုယ်ရုပ်တွေပေါ်မှာသုံးသပ်ကြည့်ကိုယ်ရုပ်တွေပေါ်မှာရှုကြည့်အဲ့ဒီလိုဓာတ်လေးပါးကနေအခြေခံပြီးတော့ခန္ဓာကိုယ်ဓာတ်လေးပါးဘာမှကိုပေါ်မပြဘူးဆိုရင် နာသီဝရတတိပြန်ကပ်နာသီဝမှာတွန်းသဘောကံသဘောတွန်းသဘောကံသဘောလေးတွေသတိထားစောင့်ကြည့်သတိထားစောင့်ကြည့်သတိထားစောင့်ကြည့်ကြည်ရင်ကြည်ရင်နဲ့တမာတိအားကောင်းလာ တမာရီအားကောင်းလာတဲ့အခါကျတော့ခန္ဓာကိုယ်မှာတောင့်လာတဲ့သဘောတွေပေါ်ရင်တောင့်နာအစတောင့်နာလဲတောင့်နေအဆုံးပြင်ပြီးတော့မပြစ်ကြွပြစ်လှုပ်ချင်အောင်လှုပ်ပြစ်တာမဟုတ်ဘဲနဲ့သီးခံပြီးတော့ तू ကြည့်နေတာအဲ့ဒီသီးခံပြီးတော့ကြည်နေရင်ကြည်နေရင်နဲ့ဒါကဓမ္မတို့တောင်းနာတွေအစအလဲဆုံးတင်းနာတွေအစအလဲဆုံးပူတာတွေအစအလဲဆုံးခန္ဓာကိုယ်ကြီးမှာကြည်လိုက်တော့သူ့အတူတရိပ်ရိပ်ကြွရွရွတမွားမွားတတုတ်တုတ်နဲ့ ဖောက်ပြန်ပြောင်းလဲနေတဲ့အဲ့ဒါရုပ်သဘောမြင်ပါပြီအဲ့ဒါရုပ်သဘာဝမြင်ပြီရုပ်ရဲ့သဘာဝမြင်ရင်ရုပ်တာမြင်냐ကဘာလဲပါဠိလိုပြောတော့တာမြင်냐ဆိုတာနောက်ကအနိစ္စဒုက္ခအနတ္တရှုခိုင်းတာကိုပြောတာအဲ့ဒါရှုရမယ့်ဟာကိုပြောတာနောက်ကတာမြင်냐လက္ခဏာနော်ရှေ့ကသဘာဝလက္ခဏာရုပ်ရဲ့သဘာဝလက္ခဏာကိုရှေ့ကမြင်အောင်ကြည့်တယ်အဲ့ဒီသဘာဝလက္ခဏာလေးတွေကိုနောက်က အနိစ္စညာဒုက္ခညာအနတ္တညာနဲ့တင်ရှုရင်အဲ့ဒါတာမင်ညာလက္ခဏာလို့ပြောတာအနိစ္စဒုက္ခအနတ္တအဲ့တော့ကိုကမြင်အောင်ကြည့်ရမှာရုပ်ရဲ့ပြောင်းလဲခြင်းသဘောတွေမြင်အောင်ကြည့်အဲ့ဒီရုပ်ရဲ့ပြောင်းလဲခြင်းတွေကိုမြင်အောင်ကြည့်တော့အော်ပြောင်းလဲနေတဲ့သဘောတည်မြတ်စွာဘုရားကအဲ့ဒီပြောင်းလဲနေလို့အဲ့ဒါကိုအနိစ္စအဲ့ဒီပြောင်းလဲနေတာဖြစ်ပြက်ပြီးပြောင်းလဲနေရလို့အဲ့ဒါကိုဖြစ်ပြက်နေတဲ့သင်္ခါရရဲ့ဒုက္ခလို့ပြောတာ အဲ့ဒီဖြစ်ချင်းပြက်ချင်းပေါ်ကနေမှရှုရမယ်သင်္ခါရဒုက္ခမမဲ့ညာဖွညာရမယ်ဒုက္ခเนาะအဲ့ဒီဒုက္ခမဲ့ညာဖွညာနိဗ္ဗာန်ကိုသွားခြင်းရင်အဲ့ဒီသင်္ခါရဒုက္ခကိုမြင်အောင်ကြည့်ရတယ်အဲ့တော့ပထမအနေစာကိုမြင်အောင်ကြည့်တယ်ပြီးတဲ့အခါကျတော့သင်္ခါရဆိုတဲ့ရုပ်သဘောတွေရဲ့ဖြစ်ပြနေတဲ့သင်္ခါရဒုက္ခကိုမြင်အောင်ကြည့်တယ်ပြီးတဲ့အခါကျတော့အစိုးမရတဲ့အနတ္တရဲ့သဘာဝကိုကြည့်တယ်ဆိုတဲ့ လက္ခဏာ၃ချက်နဲ့အဲ့လိုတင်ရအဲ့တော့ဘယ်ပေါ်မှာအဲ့ဒါ၃ချက်တင်ရမှာလဲဆိုရုပ်အပေါ်မှာတင်ရအဲ့တော့ဒီကာယ ानु ပတနာဆိုတဲ့ဒီဓာတ်၄ပါးရဲ့အဖွဲ့အစည်းဖြစ်တဲ့ရုပ်ကမ္မထံတစ်ခုတည်းနဲ့လိုက်မယ်ဆိုရင်လဲဥဇဏောဒကာတော်မတွေအဲ့ဒီကနေလိုက်အဲ့ဒီကနေလိုက်တော့နောက်တော့ဘာသွားတွေ့မှာလဲနာကိုသွားတွေ့တင်တာပေါ်ရင်တင်တာသွားသိတဲ့နာသွားသွားညွတ်တာ အဲ့ဒါလေးကိုနမတိတိနာမညွတ်တတ်တဲ့သဘောနာရသဘောနာလေးကတင်တာပေါ်တင်တာသွားညွတ်ပြန်ပြီပူတာပေါ်ပူတာသွားညွတ်ပြန်ပြီကြိုက်တာပေါ်ကြိုက်တာသွားညွတ်ပြန်ပြီဆိုပြီးသွားသွားညွတ်တတ်တဲ့နာလေးအဲ့ဒီနာလေးရဲ့သဘာဝဘာလဲသဘာဝလက္ခဏာကညွတ်တတ်တာအဆင်းကိုမြင်ရင်မြင်တဲ့အဆင်းအာယုံလေးသွားညွတ်မှာအတန်အာယုံပေါ်ရင်အတန်အာယုံကိုသွားညွတ်မှာအနတ်အာယုံပေါ်ရင်အနတ်အာယုံသွားညွတ်မှာ နာမ်ရဲ့သဘာဝလက္ခဏာကဘာလို့ရမှာတော့နာမ်ရဲ့သဘာဝလက္ခဏာဘလို့တော့ဆိုညွတ်တတ်တဲ့သဘောလေးနာမ်လေးဟာနာမ်ရဲ့သဘာဝကညွတ်တတ်တဲ့သဘောဒါကဝိညာဉ်ကိုပြောတာညွတ်တတ်တယ်ဆိုတာဝေဒနာရဲ့သဘောကြတော့ခံစားတတ်တဲ့သဘောဟောနာဝေဒနာနာကိုရှုခြင်းစိတ်ထဲမှာခံစားတတ်တာကောင်းတယ်လို့ခံစားတာလေးဆိုးတယ်လို့ခံစားတာလေးအဲ့ဒီခံစားတတ်တာလေးကိုကြည့်ရင်နာရဲ့ အဲ့ဒါဝေဒနာရဲ့ဝေဒနာဆိုတဲ့နာရဲ့သဘာဝပြောင်းညွတ်တာလေးကို သိရင်အဲ့ဒါကဝိညာဉ်ဆိုတဲ့တရားရဲ့သဘာဝနော်ဝိညာဉ်ရဲ့သဘာဝဘာလဲပြောင်းညွတ်တတ်တာ နော်အဲ့ဒါကြောင့်မို့နာငါလဲသူ့သဘာဝသူ့လက္ခဏာလေးတွေနဲ့သူ့အတူရှိတယ်သူ့ရဲ့သဘာဝလက္ခဏာလေးတွေကနာတရားကလည်းပြောင်းပြီးတော့ညွတ်တတ်တယ်သူကခံစားတတ်တယ်နော်မှတ်သားတတ်တယ်လောဘဒေါသမောဟလေးတွေဖြစ်တတ်တယ်ပေါ်တတ်တဲ့သဘောလေးတွေ အဲ့ဒါလေးတွေကနာရသဘာဝလေးတွေအဲ့ဒီသဘာဝလက္ခဏာကနေနာမ်တာမင်ညကြည့်လိုက်တော့ပြောင်းညွတ်တဲ့နာမ်တရားဟာမြဲသလားကြည့်လိုက်တော့မမြဲဘူး။အော်နာမ်လေးကလည်းဖြစ်ပြီးပြက်ခံစားတတ်တဲ့ဝေဒနာရောမြဲသလားကြည့်တော့ဝေဒနာကလည်းခံစားပြက်မှတ်သားတတ်တဲ့တင်ညာရောကြည့်လိုက်တော့တင်ညာကလည်းမှတ်သားပြီးပြက်သင်္ခါရဆိုတဲ့လောဘဒေါသမောဟလည်းကြည့်လိုက်တော့သင်္ခါရဆိုတဲ့လောဘဒေါသမောဟလည်း ဖြစ်ပြီးပြည့်ဩနာရဲ့သဘာဝကသူ့အနတူညွတ်တတ်တယ်ခံစားတတ်တယ်မှတ်သားတတ်တယ်စေစောတိုက်တွန်းတဲ့လောဘဒေါသမောဟတွေဖြစ်ရတယ်အဲ့ဒါနာရဲ့သဘာဝနာရဲ့တာမင်ညကဖြစ်ပြီးပြတ်တဲ့အနေစာဟောနာရဲ့သဘာဝရဲ့လက္ခဏာတာမင်ညရဲ့လက္ခဏာရုပ်ရဲ့သဘာဝရဲ့လက္ခဏာရုပ်ရဲ့တာမင်ညလက္ခဏာဆိုတာ တာမင်ညလက္ခဏာနောက်ကဟာကအနိစ္စရှုခြင်းဒုက္ခရှုခြင်းအနတ္တရှုခြင်းကိုသုံးတာလို့မှတ်ထားလိုက်ရှေ့ရမြင်အောင်ကြည့်ရမှာကရုပ်တဘာဝကိုမြင်အောင်ကြည့်ရမယ်နာမ်တဘာဝမြင်အောင်ကြည့်ရမယ်ရုပ်တဘာဝကလည်းသူ့အနဲ့သူ ပြောင်းပြောင်းပြောင်းပြောင်းပြီးပေါ်နေတဲ့ရုပ်တဘာဝတွေနာယတဘာဝတွေကလည်းပြောင်းပြောင်းညွတ်နေတဲ့နာယတဘာဝအဲ့တော့ ရုပ်ပေါ်တိုင်းပေါ်တိုင်းမှာနာငါပြောင်းပြောင်းပြောင်းပြောင်းညွတ်နေတာပါလားလို့ကြည့်လိုက်တဲ့အခါကျတော့ရုပ်ရဲ့အနိစ္စကိုလည်းမြင်တယ်နာရဲ့အနိစ္စကိုလည်းမြင်တယ်အဲ့ဒီနှစ်ခုကိုနောက်ကျတော့ပြိုင်ရှုရအော်ဒီရုပ်နဲ့ဒီနာတထထဲဖြစ်ပြီးတထထဲချုပ်သွားပါလားနောက်အဆင့်နေကျတော့တထထဲရှုလို့ရတယ်ဒါပေမဲ့တရားစအားထုတ်နေတဲ့ယောဂီကတမာတိမရှိသေးဘဲနဲ့ ရုပ်နဲ့နာနဲ့တထာရဲဖြစ်တာလည်းမမြင်နိုင်သေးလို့ဒါကြောင့်မို့မြတ်စွာဘုရားကတတိပဋ္ဌာန်တရား၄ပါးကိုတစ်မျိုးစီခွဲပေးလိုက်နော်ကာယ ानु ဘဒနာတတိပဋ္ဌာန်အဲ့ဒီအနေမှာရှုရင်းနဲ့ဟော စိတ်လည်းပါလာတာဝေဒနာလည်းပါလာတာပဲနော်စိတ်လည်းပါလာတာပဲနော်ဒါကြောင့်မို့နောက်ကြတော့ရှုရမှာအတူတူကြီးပဲအဲ့တော့ဥစ္စံတော်ဒကာတော်မတွေဒီနေရာလေးမှာကိုကိုကိုတရားအားထုတ်တဲ့အခါကျတော့လဲပြီးနေမှာဆိုလို့ဥစဉ်က အထက်ထက်အခုသေးသေးချာချာပြန်ရှင်းတာကိုကရုပ်ကိုနားလဲအောင်သဘောပေါက်အောင်တမာရိရရင်အဲ့ဒီပေါ်ကနေတက်တက်ရင်တက်ရင်နဲ့မပူနဲ့နန္တရားကရှုကိုရှုရမှာရုပ်ရှုလို့နံလွတ်သွားပြီးတော့နိဗ္ဗာန်ပြည့်ဝင်သွားတာတရားဟောမှမရှိဘူးနော်ရုပ်ရောနံရောရဲ့အဖြစ်အပျက်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရဲ့၃ပါး ယုံနာနှစ်ပါးပေါ်မှာမမြင်သေးသမျှဘယ်တော့မှနိဗ္ဗာန်မရဘူးအဲ့တော့အခုတမာတိကိုရစေခြင်းလုံးလို့ယုတ်ကနေတက်မှလားနာငါတက်မှလားဒါတွေကိုအကြိမ်ကြိမ်ရှင်းပြရတာနော်ရှင်းပြတဲ့အခါကျတော့ဟုတ်ပြီဗျာတပည့်တော်တို့အခုကဲယုတ်တရားတွေရှုနိုင်ပြီဗျာနံတရားတွေရှုနိုင်ပြီဒီယုတ်တရားတွေကလည်းဖြစ်ပြီးပြက်နေတာမမြဲဘူးဗျာနံတရားတွေကလည်းဖြစ်ပြီးပြက်နေတယ်မမြဲဘူးဖေယ။ယုံနဲ့နံနဲ့ဒီသဘောတရားတွေဟာ မမြဲတဲ့အနိစ္စပါဗျာကြည်လိုက်တဲ့အခါကျတော့ရုပ်တရားလည်းရိပ်ရိပ်ရိပ်ရိပ်တိမ့်တိမ့်တိမ့်တိမ့်ပူတလဲအေးတလဲတောင်းတလဲတင်းတလဲရုပ်တရားလည်းပြောင်းပြောင်းပြောင်းပြောင်းနေတယ်ဖေရနာမ်သဘောတွေကလည်းရုပ်ပြောင်းနိုင်ပြောင်းနိုင်ပြောင်းနိုင်သွားသွားသိပြီးညွတ်ညွတ်နေတာနာမ်သဘောတွေဖေရအော်ဒီရုပ်ကလည်းမမြဲလို့အနိစ္စဒီနာမ်ကလည်းမမြဲလို့အနိစ္စအော်ဒီရုပ်ဓမ္မနာမ်ဓမ္မဆိုတဲ့ဒီတရားတွေဟာဖြစ်ပြက်နေရလို့အနိစ္စပါဗျာအဲ့ဒီဖြစ်ချင်းပြက်ချင်းတွေနဲ့ မြင်တွေ့နေရလို့အဲ့ဒါကိုမြတ်စွာဘုရားက သင်္ခါရရဲ့ဒုက္ခနော်အဲ့ဒါကြတော့ညီးငွေ့အောင်နောက်ထပ်ထပ်ရှူရမှာဒါကအပြောဒုက္ခပဲရှိသေးတာတကယ်ညာထဲမှာမပေါ်သေးဘူးနော်မပေါ်သေးဘူးဒါကအခုကမြတ်စွာဘုရားအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာနဲ့ဥဒိယပယညာနော်ဖြစ်ပျက်တွေရဲ့အပေါ်မှာမြင်အောင်ရှုလို့ပြောလို့ဒါဥစဉ်က၃မျိုးလုံးရှင်းပြတာအဲ့တော့တကယ်အရင်ဆုံးသိရမှာကရုပ်တဘာဝ နံတဘာဝအဲ့တော့ရုပ်တဘောကသူ့အတူပြောင်းနေတယ်နံကလည်းပြောင်းနေတယ်ရုပ်တဘာဝကိုမြင်အောင်ကြည့်ပါနံတဘာဝကိုမြင်အောင်ကြည့်ပါရုပ်တဘာဝနံတဘာဝသိပြီးတဲ့အခါကျမှရုပ်အပေါ်မှာအနေဆနံပေါ်မှာအနေဆဆိုတဲ့လက္ခဏာဉာဏ်တင်ပြီးတော့ရှုလိုက်ရင်အဲ့ဒါဥဒိယဘယဉာဏ်အဲ့ဒါအနုဇာတဲ့နှစ်ပိုင်းလာမှဒီဉာဏ်ကနော်အခုမြင်လာပြီ အခုဦးစင်းပြောတဲ့အဆင့်ဒီဦးစင်းတို့ဒကာတော်မတွေရုပ်တည်းရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေနာနေရဲ့ပြောင်းလဲတဲ့သဘောတွေလောက်ကိုဦးဇင်းတို့တရားတော်မတွေမြင်ပြီလားဒီနေ့စစ်တမ်းထုတ်ရမှာညံတယ်ဆိုတာဘယ်သူမှပေးလို့မရဘူးဖះလည်းပေးလို့မရဘူးညံတယ်ဆိုတာဘာလဲဟောပေးလို့ပဲရတာကိုယ်တိုင်ကျင့်တဲ့တရားဓမ္မကတပည့်တော်တော့အရှင်ဖះပြောသလို ရုပ်တဘာဝတွေလည်းအဲ့ဒီလိုပိုင်ပိုင်ခြားခြားကြီးကိုတပည့်တော်တော့မြင်တယ်ဗျာတချိန်ချိန်တရိပ်ရိပ်တမွမွနဲ့မြင်တယ်အဲ့ဒါကအခြေခံမြင်နည်းကိုပြောတာဒီထက်ဆက်ပြီးတက်လာလို့ရှိရင် နောက်ဆုံးအမုံတွေကျသွားသည်အထိမြင်သွားမှာနော်အဲ့ဒီတော့တခါတည်းအယောသူကြီးတွေဖြစ်တာလည်းမြင်လာမယ်အပုပ်ကြီးတွေမြင်ဖြစ်တာလည်းမြင်လာမယ်အဲ့ဒီလိုအဆိုင်ခဲကြီးတွေကနေနောက်ကျော်အကုန်ကဏကျေပြီးတော့တက္ကမ သဲတွေတဖွာဖွာကြသလိုထိလည်းမြင်မြင်မြင်လာမယ်အဲ့တော့ဖြစ်ပြက်မြင်မုံမြင်နည်းကလည်းပဲဦးဇင်းတို့ဒကာရမတွေတယောက်နဲ့တယောက်မတူတော့ဘူးကိုယ့်ရဲ့ဖြစ်ပြက်ကိုကိုကိုမလိန်တန်းမညာတန်းစစ်ကြည့်ဦးဇင်းအခုပြောတဲ့ဖြစ်ပြက်ဦးဇင်းတို့ဒကာရမတွေဘယ်အဆင့်ထိငါမြင်ပြီလဲအဲ့ဒါဘယ်ရိတ်တာနဲ့ကျင့်ကျင့်ဘယ်မူနဲ့ကျင့်ကျင့်ဘယ်ဆရာနဲ့ကျင့်ကျင့်အဲ့ဒီရုပ်နဲ့နာနဲ့အဲ့ဒီအနေစာမြင်ကိုမြင်ရမှာ အာတပည့်တော်တော့တဲအင်းမို့မောကုတ်မို့မာစီမို့ဒလွန်ဖို့ဘူးပြမရဘူးအဲ့ဒါဖះဟောတာတဲ့ယုံနာဦးဇင်းတို့ဟောတဲ့ယုံနာမဟုတ်ဘူးဖះပေးထားတဲ့လမ်းအဲ့ဒီလမ်းကဘသူလျှောက်ကြောင်မြင်ကုန်မြင်ရမှာနာကိုရှုရင်နာရဲ့အနိစ္စမြင်ရမယ်အဲ့ဒီနာနဲ့အနိစ္စလေးတစ်ခုတည်းမြင်ပြီးတော့နိဗ္ဗာန်မရဘူးရုပ်ရဲ့အနိစ္စတွေမြင်ရအောင်မှာအဲ့ဒါကြောင့်မို့အရှုခံဖြစ်တဲ့ရုပ်နဲ့နာတောင်မှ မကွဲပါပဲနဲ့နန္ဒေတလောက်ရှုပြီးတော့ဟိုဘက်မှာနိဗ္ဗာန်ဝင်ပြည့်ဝင်သွားလို့မရဘူးတမာတိရအောင်လုပ်နံကနေပြီးတော့ရှုတဲ့ပုဂ္ဂိုလ်ကနဲ့နံကမ္မထာနဲ့လှုပ်ပြီးဒီယုတ်ကြီးပေါ်ပြန်ရှုမြင်အဲ့စောသွားပြောတဲ့ယုတ်တရားတွေရဲ့ဖြစ်မှုပြမှုကိုပြန်မြင်ရမယ်နော်ဖြစ်မှုပြမှုတွေမြင်ရမယ်နံတရားတွေရဲ့ဖြစ်မှုပြမှုတွေမြင်အောင်ရှုရမယ်အဲ့ဒါကြောင့်မို့ဘယ်နီးနဲ့ရှုရှုဘယ်ဆရာနဲ့ရှုရှုဖះဟောတဲ့ပေရနဲ့ထောက်ပြီးတိုင်းလိုက်ရင်အဲ့ဒီယုတ်ရဲ့ အနိစ္စကို မြင်ပြီလားနော်မြင်တာလည်းဖြစ်ပြီးပြတ်သွားတယ်ကြားတာလည်းဖြစ်ပြီးပြတ်တယ်အဲ့ဒီလောက်ဗဇက်ပြောလေးနဲ့တော့မရသေးဘူးနော်အဖြစ်ပြတ်တော့ဖြစ်ပြတ်မှန်တယ်နော်အဲ့ဒါတော့ကလေးသေးပဲလေဟောကြားတာလေးလည်းကြားပြီးပြတ်သွားတာပဲမြင်တာလေးကလည်းမြင်ပြီးပြတ်သွားတာပဲဆိုပြီးဒါလောက်ကတော့မရဘူးအဲ့ဒါကလူတိုင်းသိနိုင်တဲ့ဟာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာပရမတ်ရုပ်တရားတွေဟာဘလို့ဖောက်ပြန်ဘလို့ပြောင်းလဲနေတယ်ဆိုတော့ အဲ့ဒီဓာတ်လေးပါးရဲ့အဖွဲ့အစည်းဖွဲ့စည်းထားတဲ့ဒီရုပ်တွေပြောင်းလဲဖောက်ပြန်နေတဲ့အဲ့ဒီအနိစ္စလက္ခဏာကို ကိုယ်ပိုင်ဉာဏ်နဲ့မြင်ရမယ်အဲ့ဒီမြင်လိုက်တဲ့ပုဂ္ဂိုလ်ကအနုစာအခန်းဟောအဲ့ဒါကိုတရုဏဝိပဿနာဥရိယပယဉာဏ်အဖြစ်အပျက်တွေကို အနုစာမြင်တဲ့ယောဂီဘလဝဝိပဿနာတဲ့ အမြင်သာမြင်တဲ့အာကြီးသောဝိပဿနာရှိတဲ့ပုဂ္ဂိုလ်နော်စောတော်ကအနုအခုဟာကတခါတည်းနုသေးတာစောတော်ဟာကတရုဏဝိပဿနာနော်ဝိပဿနာအာသေးသေးတာဘလဝဝိပဿနာအာကြီးသောဝိပဿနာဖြစ်ဖို့ကြတော့ဒကာဒကမတွေအဲ့ဒီမှာဘာတွေလာမလဲဆိုတော့အဲ့ဒီစောတော်ကနာဒီဝါလေးမှာတွန်တလဲကန်တလဲတွန်တလဲကန်တလဲဘူးတလဲအေးတလဲ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 တောက်နာတွေတင်းနာတွေထုံနာတွေကျင်နာတွေကြိုက်တာတွေအရင်တော့ကပေါ်လာတာနဲ့ငါဆိုတဲ့ဒိဋ္ဌိကတ်တယ်အခု အာကြီးသောဘလဝဝိပဿနာပဲကူးတော့မဲ့ဒီယောဂီကကြတော့အတ္တတွေကို လုံးဝသိခံနိုင်သွားတာတင်းနာကလည်းသူ့အတူကိုယ်နဲ့မဆိုင်တော့ဘူးပူတာလည်းသူ့အတူကိုယ်နဲ့မဆိုင်တော့ဘူးပူတာတွေတင်းနာတွေတောက်နာတွေထုံနာတွေကျင်းနာတွေကြိုက်တာတွေကိုသဘောမထားတော့ဘူးအဲ့ဓာတွေကို အသာနဲ့လက်လျိုရှို့ပြီးတော့အဲ့ဒီပေါ်မှာဖြစ်ပြီးပြက်နေတာတွေဖြစ်ပြီးပြက်နေတာတွေဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်အော်ရုပ်စင်တွေရွာရွာရွာရွာမောမောမောမောဒါတွေကလည်းအော် ဖြစ်ပြက်နေပါလားနာမှာရှုတဲ့ပုံကလည်းနာနေရလဲရုပ်ပေါ်တိုင်းပေါ်တိုင်းနာနေရသွားသွားသည်ဖြစ်ပြက်နေပါလားလို့ရုပ်ရဲ့ဖြစ်မှုပြက်မှုနာရဲ့ဖြစ်မှုပြက်မှုကိုဒလဆက်ညာနဲ့ပဲသူကထိုင်ကြိတ်နေတာအဲ့ဒီအချိန်မှာငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူးငါထုံတယ်မရှိတော့ဘူး ငါကျင်တယ်မရှိတော့ဘူးတဲ့နှစ်နာရီထိုင်ထိုင်သုံးနာရီထိုင်ထိုင်စိတ်ကဘေးကိုလည်းမရောက်တော့ဘေးကိုလည်းမရောက်တော့ပဲနဲ့အဲ့ဒီရုပ်တည်းရဲ့တရိပ်ရိပ်တရိပ်ရိပ်ပြောင်းနေတာတွေပူတလက်အေးတလက်ထုံတလက်ကျင်းတလက်ပြောင်းနေတာတွေနာနေရပြောင်းပြောင်းညှို့နေတာတွေရုပ်တရားလည်းပြောင်းလိုက်နာနေရလည်းပြောင်းညှို့လိုက်အဲ့ဒီကြတော့ရုပ်ရောနာရောပေါ်တာအကုန်ရှုပ်သွားပြီတမာတိကလည်းလုံးဝမှမလွတ်တော့ဘူး အဲ့ဒီပေါ်မှာရှုနေရတာရှုနေရတာကိုကလည်းကိုကကြည်ပြီးရှုနေရတာပဲစိတ်ကပေါ်ပြီးတော့အဲ့ဒါမနှစ်သက်နေတာစိတ်ကအပြင်ကိုထွက်သွားတာလည်းမရှိတော့ဘူးထွက်လည်းမထွက်ချင်တော့ဘူးအဲ့ဒီဖြစ်ပြနေတဲ့ယုတ်ဓမ္မနန္ဓမရဲ့အပေါ်မှာပဲဒလဇက်ညာနဲ့တင်းတင်းတင်းတင်းပြီးတော့ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဟောတမာတိဒီအကောင်ခန္ဓာကြီးကဘာဖြစ်လာလဲဆိုတော့ ဆလိုက်မီးကြီးတစ်ခု ထိုးထားသလိုလင်းထိုင်ပြီးတော့တက်လာကြည်ပြီးအေးပြီးတော့အော်ချမ်းသာလိုက်တာဒီအလင်းကြီးထဲမှာတယောက်တည်းလသာသာညလည်းကောင်းလသာသာအေးပြီးတော့နေတဲ့အချိန်လေးမှာညအခါလသာသာနဲ့အသားလေးငုတ်တုတ်လေးထိုင်နေရသလိုကို ပူတာလည်းမရှိဘူးကြိုက်တာလည်းမရှိဘူးထုံတာလည်းမရှိဘူးစိတ်တွေကဘေးပြန့်လွင်သွားတာလည်းမရှိဘဲနဲ့အဲ့ဒီအချိန်မှာကြည်ပြီးအေးပြီးချမ်းသာပြီးတော့ဖြုတ်လည်းမဖြုတ်ချင်တော့ဘူးလှုပ်လည်းမလှုပ်ချင်တော့ဘူးအဲ့ဒီ level ကိုရောက်သွားတော့အဲ့ဒါကဘာကြောင့်ရောက်လဲဆိုတမာတိရှိလို့အဲ့ဒီဖြစ်ပျက်တွေပေါ်မှာရှုရင်းနဲ့ရောက်သွားတာရောက်သွားတဲ့အခါကျတော့ယောဂီပုဂ္ဂိုလ်ကအဲ့ဒီနားမှာသွားပြီးတော့ ဟုတ်ပြီဒါလောက်ငြိမ်အေချမ်းသာနေတာကြီးကတော့နိဗ္ဗာန်ထင်သွားပြီတချို့သောပုဂ္ဂိုလ်ကအလင်းတစ်ခါရရင်သောတာပတ္တိမဲ့တစ်ချိန်ရပြီတဲ့ဆိုသောတာပန်ဖြစ်ပြီလို့အဲ့ဒီမှာသတ်မှတ်သွားတယ်နော်နိဗ္ဗာန်ရပြီလို့သတ်မှတ်သွားကြပြီးတော့စိတ်ကလွင့်သွားတယ်အဲ့ဒီကြမှာလွင့်သွားတယ် ကိုကိုကိုဒီချမ်းသာကြီးကဘယ်တော့မှမရဘူးတော့ဟာတရားအထုတ်ပြီးရလိုက်တဲ့ဒီချမ်းသာကြီးအငိမ့်တကြီးအကြည်တကြီးဒီချို့လေကနိဗ္ဗာန်မြင်တာတခါတည်းလရောင်ကြီးလင်းထိန်နေသလိုပဲကြည်ပြီးတောက်ပြီးနေတာဆိုပြီးတော့အဲ့ဓာကိုနိဗ္ဗာန်လို့သွားထင်တာအဲ့ဓာဒီလမ်းလွဲလိုက်သွားတာတဲ့ဩဘာတော်တဲ့အဲ့ဓာ အယောင်တွေအလင်းတွေထဲမှာတခါတည်းအဲ့ဒီမှာနေပြီးတော့ကိုကိုကိုနိဗ္ဗာန်ကြီးကို မျက်မှောက်ပြုတ်ပြီးလို့ယောဂီပုဂ္ဂိုလ်ဒီအဲ့ဒီနေရာမှာအထင်လွဲပြီးတော့အဲ့ဒီမှာလမ်းချော်သွားတတ်ပါတယ်အဲ့ဒီလမ်းချော်တာလည်း तू ကမလှုပ်ဖဲနဲ့ချော်သွားတာတော့မဟုတ်လှုပ်ရင်းလှုပ်ရင်းနဲ့အဲ့ဒီအငိမ့်ဓာတ်ကြီးအေးကြည်ပြီးတော့ထွန်းလင်းတောက်ပနေတာကြီးကို သူ့ကိုယ်သူနိဗ္ဗာန်လို့သွားထင်ပြီးလွဲထွက်သွားတာ အဲ့ဒီကနေပြီးတချို့သောပုံကိုယ်တွေကြောင့်ပီတိတွေတက်ပြီးအောင်ချမ်းသာလိုက်တာခန္ဓာကိုယ်ကြီးတစ်ခုလုံးမှာဖရဏာပီတိဂွမ်းစီထိတယ်ဝါခွန်းတစ်ခုကိုစီထဲမှာနှက်လိုက်သလိုတကောလုံးကိုတခါတည်းတိမ့်တိမ့်တုံအောင်ကို ဖြစ်သွားတဲ့ပီတိတွေတချို့တလေဆိုမြောက်တက်ပြီးတော့ကောင်းငင်ကြီးနေရသလိုဖြစ်တာအဲ့ဒီလိုပီတိမျိုးတွေဖြစ်သွားပြီးတော့ ငါတော့တရားသူရပြီ နိဗ္ဗာန်ချမ်းသာကြီးကိုရပြီဆိုပြီးတော့အဲ့ဒီလို လွယ်သွားတယ်တဲ့နော်အဲ့ဒီရနောက်မှာဉာဏ်တွေကလည်းထက်မြက်လာမယ်နော်သမာဓိတွေကလည်းပိုးပိုးအားကောင်းလာမယ်ဝီရိယအားတွေကလည်းပိုးပိုးအားကောင်းလာမယ်တစ်ချက်လေးမှကိုတတိလွတ်ပြီးတော့ကို မနေတော့ဘူးတခါတည်းရှူတိုင်းရှူတိုင်းရှူတိုင်းရှူတိုင်းမှာ အဲ့ဒီယောဂီကတခါတည်းအဲ့ဒီဖြစ်ပျက်တဲ့နောက်ကအတိမတ်တွေဟာဆက်တိုက်ကို လိုက်နေတော့ကိုကိုကိုအဲ့ဒီမှာနေငါတော့မက်နဲ့ဖော်နဲ့ညာနဲ့တော့အကုန်ရပြီသင်္ခါရဒုက္ခတွေပေါ်မှာလဲငါနာတယ်ငါကြိုက်တယ်မရှိတော့ဘူးဖြစ်ပြက်နေတာကိုဥပ္ပခါသဘောလေးနဲ့ကိုနောက်ဆုံးသူကသေးသေးချာချာလေးထိုင်ကြည့်နေရတော့တာတတိကလည်းတစ်ချက်မှမလွတ်တော့ဘဲနဲ့ အဲ့ဒီအချင်းအရာမျိုးတွေအကုန်ဖြစ်သွားပြီးတော့တရားယောဂီကအဲ့ဒီမှာလမ်းလွဲထွက်သွားပြီးတော့ငါကတော့နိဗ္ဗာန်မျက်မှောက်ပြုပြီဟဲ့ဆိုပြီးတော့ထကြွေးကြောကြတာတွေတော့ကိုကိုကိုဘယ်နှစ်ဘယ်ရက်ကငါမှတ်တမ်းထဲမှာသောတာပန်တည်ခဲ့ပြီသရဂံတည်ခဲ့ပြီအနာဂံတည်ခဲ့ပြီဆိုပြီးတော့ဖြစ်သွားကြတဲ့ပုံကိုယ်တွေအဲ့ဒါဖျားရှင် လက်ထက်ကလည်းအများကြီးရှိခဲ့တယ်ယဟန်တော်တွေ မြတ်စွာဘုရားထံတရားတို့ရပြီဆိုပြီးတော့ဝါကျွတ်တော်လာလျှောက်မြတ်စွာဘုရားအဲ့ယဟန်တော်တွေကိုအာနန္ဒာတဲ့ဒီနေ့ငါးစီလာပြီးတော့ညနေခင်းလာကြော့မဲ့ယဟန်နေအုပ်စုရောက်လာရင်ငါးစီမလွတ်နဲ့တဲ့သုတ်တန်လွတ်ဆန်းတဲ့အဲ့ဒါနဲ့ရှင်အာနန္ဒာအရှင်ဘုရားတို့မြတ်စွာဘုရားကြောင်းတော်မလာနဲ့ဩအရှင်ဘုရားတို့ဟိုသုတ်တန်ကိုသွားအောင်လို့ခိုင်းတယ်သုတ်တန်သွားအတုပရှုပါအောင်ဖျားဆိုပြီးတော့လွတ်လိုက်တော့ ဟိုမှာရောက်တော့ဟောအမျိုးသမီးငငယ်လေးတွေတေထားတဲ့ရုပ်လောက်လည်းမြည်ရောတို့တော့စိတ်တွေဖောက်ပြန်သွားတယ်တဲ့အဲ့ဒီကြမှာဟာငါတို့ကိလေသာငုတ်နေတာကိုတကယ်တမ်းကျတော့တကယ်ပယ်ထားတာမဟုတ်ဘူးဆိုတော့အဲ့ဒါသိရ။ဩတီဟိုခေတ်မှာမထေကြီးတပါသူ့ကိုသူတရားသူရပြီလို့ထင်တာ။အရှင်ဖျား ဟိုကဓမ္မဒိဏယဟနာမထေကြီးကအရှင်ဘုရားတရားသူရခဲ့တာဘယ်လောက်ကြာပါပြီတုံးဘုရားဟောငါကျင်နှစ်ပေါင်းတောင်60လောက်ရှိပြီငါတရားသူရခဲ့တာအဘိညာဉ်တွေရောအရှင်ဘုရားကြိုက်တယ်လို့ဝင်စားနိုင်ပါရဲ့လားဘုရားဩငါရှင်အဘိညာဉ်တော့မပြောနဲ့ငါကြိုက်တယ်လို့ကိုဝင်စားလို့ရမှန်ပါဗျာအဲ့ဒါဆိုလို့ရှိရင်အရှင်ဘုရားအရှင်မှာအင်မတန်လှပတဲ့အမျိုးသမီးတယောက်ကိုအရှင်ဘုရားဖန်သင်းသားမှာဗျာဩလွယ်လွယ်လေးတကောနဲ့ဖန်သင်းရတာပေါ့ အဲ့ဒီလှပတဲ့အမျိုးသမီးလေးတခါတဲ့အရှင်ဘုရားရှိပြုံရွှင်ပြီးတော့အခါတဲ့အရှင်ဘုရားစီလာတဲ့ပုံလေးသေးသေးချာချာဖန်သင်းသေးသေးချာစိုက်ကြည့်ပါဗျာဆိုစိုက်ကြည့်ခိုင်းတာအဲ့ဒီမှာရင် သူဖန်သင်းထားတဲ့အမျိုးသမီးရုပ်က သူ့ရဲ့စိတ်ကိုဆွဲဆောင်သွားပြီဒါကြောင့်မို့မြတ်စွာဘုရားအင်္ဂုတ်တော်မှာလောကမှာအမျိုးသမီးရဲ့အစဉ်အတန်အနံ့ရတာဟာအမျိုးသားတွေအတွက်ဆွဲဆောင်မှုအားကောင်းဆုံး အမျိုးသားရဲ့အစင်အတန်အနာရတာအတွေ့အထိကလည်းအမျိုးသမီးအတွက်ဆွဲဆောင်မှုအကောင်းဆုံးလို့ဘုရားကဟောတာအဲ့ဒါကိုဟိုကယဟန္တာမထေရကြီးကသူ့ဆရာမထေရကြီးကိုကိုကိုယဟန္တာလို့ထင်နေတာကိုသူကချွတ်ချင်လို့အဲ့ဒါကိုရှုခိုင်းတာဖန်သင်းလဲဖန်သင်းခိုင်းရောတခါတည်းစိတ်ကဖောက်ပြန်သွားတော့အရှင်ဘုရားယဟန္တာဖောက်ပြန်ရလားသိပြီနော်နောက်တစ်ပါးကြတော့ ဒီလိုပဲအရှင်ဘုရားတရားထုတွေရပြီပါ ਈ လားဖေ။ဩငါရှင်ရထားတာကြာပြီပေါ့။ဩအဘိညာဉ်တကောတွေရောအရှင်ဘုရားဖန်သင်းတယ်။ဩဖန်သင်းနိုင်တာပေါ့။ငါရှင်ဘာလိုချင်လဲပြောရတယ်။အရှင်ဘုရားရှေ့မှာဆင်ကြီးတကောင်ဖန်သင်းပါဖေ။ဖန်သင်းပြီးပြီကငါရှင်မြင်ပြီလားဖေ။တွေ့ပြီအဲ့မှာဆင်ကြီး။အဲ့ဒီဆင်ကြီးအစွဲကြီးအရှည်ကြီးထောက်ပါဖေ။နာမောင်းကြီးကိုဗဇတ်ထဲသွဲပါဖေ။ ပေးရင်အရှင်မရထံတဟုန်တို့ပြေးလာတာကိုအရှင်မရဖန်သင်းတော်မူပါဘုရားဆိုပြီးဖန်သင်းခိုင်းတာသူဖန်သင်းတဲ့စင်ကြီးတဟုန်တို့ပြေးလာတော့ဇတ်ဆိုဟိုဘက်ခုံရွှေ့လိုက်တယ်အရှင်ဘုရားယဟန္တာကြောက်သလားဘုရားဩငါရှင်ငါရှင်ငါမဖြစ်သေးဘူးငါရှင်ငါ့ကိုကိုကိုရဖြစ်ပါတော့ငါရှင်တရားပြပါတော့သူမထေရနှစ်ပါးလုံးအဲ့ဒါဓမ္မဒိဏဆိုတဲ့မထေမြတ်ထံမှာ တရားနည်းကိုပြန်ခံယူရတယ်သူ့ရဲ့တပည့်ပါပဲเนาะသူ့ရဲ့တပည့်ပါပဲသူတို့ကိုသူတို့တရားသူတရားမြတ်လို့မထေကြီးတွေကအဘိညာဉ်တွေလည်းဖန်သင်းနိုင်တယ်တကောမျိုးမျိုးလည်းလုံနိုင်တယ်ကိလေသာတွေကလည်းငြိမ်ဝတ်နေတဲ့အချိန်မှာအဲ့လိုသွားပြီးတော့ထင်တာတဲ့မထေမြတ်ကအရှင်ဘုရားအရှင်ဘုရားတို့အတွက်တပည့်တော်အကျိုးကျေးဇူးကြီးမားစေခြင်းလုံးလို့တပည့်တော်လာပြီးရှောက်ထားခြင်းဖြစ်ပါတယ်ဘုရားဆိုပြီးတော့မှအဲ့ဒီကြမှာပြန်ကျင့်တော့နှစ်ပါးလုံးယဟန္တာကြီးတွေဖြစ်ပါတယ် ဒါမို့ဟာဒီဥရိယပိယညံပိုင်းမှာရောက်သွားတဲ့ယောဂီများပုဂ္ဂိုလ်များဒီအဲ့ဒါနော်ဝိပဿနာရဲ့ညဉ့်ညူးချောင်းလို့ခေါ်ပါတယ်အဲ့ဒီညဉ့်ညူးချောင်းဆိုတဲ့အလင်းနဲ့အယောင်နဲ့ပီတိတဲ့ပတ္တတိတဲ့ငြိမ်အဲနေတာတဲ့ချမ်းသာနေတာတဲ့နော်တရားအထုတ်ပါတယ်ဆိုမှအမလေးချမ်းသာလိုက်တာကောင်းလိုက်တာငါတော့တရားရပြီချမ်းသာကောင်းတာမဟုတ်ဘူးဟိုကဒုက္ခတွေမြင်ရမှာနော် ဆက်ရှုရှုလေဒုက္ခလို့မြင်လေဒုက္ခလို့မြင်လေအဲ့လိုဒုက္ခလို့မြင်ရမှာဒါကြောင့်မို့အရှင်သာရိပုတ္တရာမထေရမြတ်ကရသော်ဖရာတဲ့ဖရာတပီတော်ဟာဒီခန္ဓာကိုယ်ကြီးကို ကြည့်ရတာခွဲသေးကောင်ပုံကြီးလေပင်ဆွဲထားသလိုမြင်ပါတယ်ဖရာတဲ့ယဟန္တာဖြစ်ပြီးသားပုဂ္ဂိုလ်ကဟောဒီခန္ဓာကြီးကိုခွေးသေးကောင်ပုံကြီးလေပင်ဆွဲထားသလိုခွေးသေးကောင်ပုံကြီးလေပင်ဆွဲထားတဲ့ပုဂ္ဂိုလ်ကဒါကြီးကိုမကြည့်ကြဘူး တဲ့အကြည့်ရဲ့အော့အံပြီးတော့နှလုံးနာလွန်းလို့ပြုတ်အန်းနေလို့အရိယာပုဂ္ဂိုလ်ကြီးတွေကလည်းဟောဒီခန္ဓာကြီးကြည့်ကြည့်ပြီးဒုက္ခလို့မြင်တာဒါမြင်ဒုက္ခလို့မြင်အရှင်မြတ်ကိုယ့်ကိုယ်အသက်သေးပါလားဆိုအဲ့လိုလဲသေရုပ်ထုံးတာမရှိဘူးတဲ့နော်ဒီခန္ဓာကြီးရလာလို့သူဟာနဲ့သူကံမကုံသေးသည့်တိုင်အောင်ကတော့ကျွေးနေရသေးတာမွေးနေရသေးတာအလုတ်လောက်တဲ့လူဟာလာက အချိန်တန်ရင်ငါလှုပ်လှုပ်သည့်အတွက်လကလေးရမှာပဲဆိုပြီးတော့သူ့ဟာနဲ့သူမြောက်ဆောင်မြော်နေသလိုပဲအခုလည်းပဲဒီယုတ်ဒီနံဒီခန္ဓာကံကုန်တဲ့နေ့တော့နိဗ္ဗာန်ချမ်းသာကြီးသူရအောင်ယူရမှာပဲအဲ့ဒါခန္ဓာအခုရှိနေသေးလို့ကတော့ခန္ဓာဝတ္ထုကကြီးဖြည့်စည်းပေးနေရဆွမ်းခံပေးနေရတယ်စားပေးနေရတယ်ရေတောက်ပေးနေရတယ်နှိမ့်နေပေးနေရတယ်ဆိုတာဒီလှုပ်ပေးနေရသေးတာနော်ဒါကြောင့်မို့တရားအားထုတ်တဲ့တရားယောဂီက လင်းပြီးတော့ဝင့်ပြီးတော့နေပြီးချမ်းသာပြီးတော့နေပြီးပီတိတွေဖြစ်နေတဲ့ဟာတပည့်တော်တော့ခန္ဓာကိုယ်ကြီးကကောင်းငင်မြောက်တက်တယ်လို့ဖြစ်ပြီးတော့ကိုဘလောကိုဖြစ်သွားပြီးတော့လှက်ကလေးညိတ်ကလေးရိတ်ကလေးနဲ့ဘလောကိုမက်အာယုံပြုတ်ပါတယ်ဖယားဆိုပြီးတော့ထင်နေတာအဲ့ဓာတွေကလမ်းနေလွဲထွက်သွားတာတဲ့နော်မြင်ရမှာကအဲ့ဒီမှာခန္ဓာကိုယ်ကြီးဘောရဲ့အပေါ်မှာအခုဖြစ်တာတွေပြတ်တာတွေဖြစ်တာတွေပြတ်တာတွေရှူရဲရှူရဲနဲ့ အလင်းတွေပေါ်လာတာတွေအဆင်းတွေပေါ်လာအကုန်ပဲချမ်းသာတွေပေါ်လာတယ်ဝမ်းသာတွေပေါ်လာတယ်အကုန်ပဲငြိမ့်တာတွေအဲတာတွေအမှတ်တတိမလွတ်ဖဲနေနိုင်တာဆိုတော့အဲ့ဓာတွေအကုန်ပယ်ပြီးတော့ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဆိုတဲ့သဘောရှူရဲရှူရဲရှူရဲနဲ့အဖြစ်တွေမမြင်တော့ဘဲနဲ့အပြက်တွေကြီးပဲဒလဇက်မြင်သွားတော့ဘင်ခညံကူးသွားတာအဖြစ်တွေမမြင်တဲ့ပဲအပြက်ကြီးပဲမြင်ပြီးဘင်ခညံကူးပြီးမှ ဟောဟိုဘက်မှာနောက်ကနိဗ္ဗိန္ဒညံဗယညံအာဒီနဝညံဆိုတာညင်းဝေသွားတယ်ကြောက်သွားတယ်ညွန့်သွားတယ်ဆိုအဲ့ဒါဒုက္ခလက္ခဏာညံတယ်ဖြစ်တာပြက်တာတွေကိုဒလဇာကြည်ရင်ကြည်ရင်ကြည်ရင်နဲ့အကုန်လုံးဒုက္ခတွေကြီးပဲမြင်သွားတော့တာဒုက္ခလို့မြင်သွားပြီးတော့မှအဲ့ဒီကနေမှရှေ့ဆက်ညံနေတက်သွားမှာဒုက္ခကိုမြင်မှ သစ္စာလေးပါးကဘာလဲဒုက္ခသစ္စာသမုဒိယသစ္စာနိဒောဓသစ္စာမဂ္ဂသစ္စာတဲ့အဲ့ဒီမှာအခုတရားရှုရဲရှုရဲနဲ့မြင်သွားရမှာအဲ့ဒီဒုက္ခသစ္စာကြီးကိုမြင်သွားတာဒီဒုက္ခသစ္စာကြီးကိုမြင်သွားရင်နဲ့ဒုက္ခပါလားယုတ်တရားလည်းဖြစ်လိုက် ပြက်လိုက်နာမ်တရားလည်းဖြစ်လိုက်ပြက်လိုက်အဲ့ဒီယုတ်ဓမ္မနန္ဓမ္မတွေရဲ့အပေါ်မှာရှုရဲရှုရဲရှုရဲနဲ့အဲ့ဒီမှာဉာဏ်စဉ်တွေကသူ့အတူတက်သွားပြီးတော့ နောက်ဆုံးတော့သင်္ခါရုပ္ပခာဉာဏ်ရောက်သွားပြီးသင်္ခါရတွေကိုဥပ္ပခာရှုထားတာအဲ့ဒီကနေမှဟိုဘက်ကျတော့ဂုဏရဘူးဉာဏ်မဲ့ဉာဏ်ဆိုတဲ့ဉာဏ်တွေကိုသူ့အတူကိုးသွားပြီးတော့အဲ့ဒီမှာအနတ္တလက္ခဏာတွေကသူ့အတူမြင်လာတယ်ဒုက္ခလက္ခဏာမြင်တယ်ပထမညင်ငွေလာတယ်ယွန်လာတယ်မုံလာပြီးအဲ့ဒီကနေမှသဘာဝရဲ့အနတ္တတွေသဘောတွေကိုစိုက်ပြီးတော့မြင်သွားပြီးတော့မှဟိုဘက်မှာမဲ့ညံဖုန်ညံဘက်ကိုကူးမဲ့လမ်းကိုတွားရမှာ အခုမှညံခြင်းကစကားရှိသေးတယ်ကိုကမက်လို့ဖိုးလို့သွားထင်ပြီးတော့အဲ့ဒီမှာလမ်းလွဲသွားတတ်ပါတယ်ဥရိယဘေယညံအပိုင်းမှာဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေဒီဥရိယဘေယညံဟာအရေးအကြီးဆုံးညံပါဝိပဿနာတရားအထုတ်တဲ့ယောဂီများအတွက်အခုဦးဇင်းပြောတဲ့အဆင့်တွေကိုရပြီလားနော်ခန္ဓာနဲ့တိုက်ကြည့်နော်အဲ့ဒါဘသူအထုတ်အထုတ်တွေ့မှာနော် အာရှင်ဘုရားအားထုတ်လို့ရှင်ဘုရားတွေ့တာတပြည့်တွေ့တာနဲ့မတူလားမပြောနဲ့တွေ့တွေ့ကိုတွေ့ရမှာတွေ့ကိုတွေ့ရမှာအဲ့ဒီဩဘာသောတွေပီတိတွေပတ္တတိတွေအဲ့ဒါတွေကလားကိုလာရမှာဘသူဖြစ်ဖြစ်ဒီဝိပဿနာဉာဏ်ဘလဝဝိပဿနာအပိုင်းအာကြီးသောဝိပဿနာရဲ့ဒီဥရိယပယညာအပိုင်းမှာရောက်လာပြီဆိုရင်အဲ့ဒီဖြစ်မှုပြတ်မှုတွေကနေဒီလမ်းကိုမြင်းကိုမြင်ရမှာပါ။ तू ကဒီနည်းနဲ့အားထုတ်လို့ငါဟိုနည်းနဲ့အားထုတ်လို့ ဒါလို့မဟုတ်ပါဘူးနောက်ဆုံးဟာဒီရုပ်တွေပဲရှုရှုနာငိုပဲရှုရှုစရှုတော့ကတော့ရုပ်ကနေစရှုတဲ့ပုံကိုရှိမယ်နာကနေစရှုတဲ့ပုံကိုရှိမယ်နော်အဲ့တော့ဘယ်ဘက်ကရှုခဲ့ ရှုခဲ့ဦးဇင်းတော်ဒကာဒကမတွေအခုတရားယောဂီပါကိုကိုကိုမက်တေလိုချင်ပါတယ်ဖော်တယ်လိုချင်ပါတယ်လို့ပြောနေရင်ဦးဇင်းတော်ဒကာဒကမတွေအခုအဲ့ဒါကိုရအောင်လို့အဲ့ဒီလိုမှမမြင်သေးဘူးရုပ်လည်း သဘာဝလည်းမမြင်သေးဘူးနာမ်သဘာဝလည်းမမြင်သေးဘူးဆိုရင်ရုပ်သဘာဝနာမ်သဘာဝမှာမမြင်ရုပ်နိုင်ရဖြစ်ဖြစ်ဘယ်ရသွားရှုမှာလဲဟုတ်တယ်မို့လားနော်ဒါကြောင့်မို့အရေးအကြီးဆုံးကသဘာဝတရားကို မြင်အောင်ကြည့်ရတယ်ဘယ်သဘာဝလဲရုပ်သဘာဝရဲ့နာမ်သဘာဝရဲ့အဲ့ဒီသဘာဝကို မြင်ပြီးရင်တာမင်ညလက္ခဏာဆိုတဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တကိုမြင်အောင်ရှုရပါတယ်အဲ့ဒီလို ရုပ်အနိစ္စနာအနိစ္စတွေကိုမြင်သွားတဲ့အခါကျတော့မှဩဖြစ်ပြီးပြတ်နေတာပါလားရုပ်တရားလည်းဖြစ်ပြီးပြတ်နေပါလားနာတရားလည်းဖြစ်ပြီးပြတ်နေပါလားဩဒီရုပ်နဲ့ဒီနာဟာဖြစ်ပြီးပြတ်ဖြစ်ပြီးပြတ်ဖြစ်ပြီးပြတ်လို့ဖြစ်ချင်းတွေပြတ်ချင်းတွေဒလဇတ်ကြည်နေရင်ကြည်နေရင်နဲ့အာသေးသောဝိပဿနာနော်တရုဏဝိပဿနာအဆင့်ဖြစ်တာပြတ်တာတွေမြင်တဲ့အခြေအနေကနေပြီးတော့နောက်အဆင့်လဲတက်သွားရောဘလဝဝိပဿနာတဲ့နော် အဲ့ဒီမှာအလင်းနဲ့အယောင်နဲ့ငြိမ်းအဲမှုတွေချမ်းသာတွေပေတိတွေဝီရိယတွေတတိတွေအားကောင်းပြီးတော့ကိုဩတပြည့်တော်တခါတည်းဖြစ်တာနဲ့ပြတ်တာလွတ်ကိုမလွတ်တော့ဘူးတပြည့်တော်တတိတွေလည်းမြဲလာပြီဖေရဆိုပြီးတော့အဲ့ဒီမှာရင်ကိုကိုကိုအထင်းနဲ့ကြေးပြီးတော့အဲ့ဒီနာမှာ လန်လွဲပြီးတော့ထွက်သွားတတ်ပါတယ်အဲ့ဒီနာမှာမက်လို့ထင်ကြတယ်ဖိုးလို့ထင်ကြတယ်ကိုကိုကိုသောတာပန်ထင်တဲ့ပုဂ္ဂိုလ်သဂရာဂံထင်တဲ့ပုဂ္ဂိုလ်အနာဂံထင်တဲ့ပုဂ္ဂိုလ်နော်အခုခေတ်ဆိုပုံများတာပေါ့တချို့လေဆို15မိနစ်လောက်အဲ့ဒါလေးတာမြေဟိုဘက်မက်ကူးပါပဲတဲ့ဆိုပြီးတော့တခါတဲ့15မိနစ်မိနစ်30နာရီဝက်လောက်နဲ့မက်ကူးတဲ့ထင်သွားကြပြန်ရောဦးစင်းကတော့သေးသေးချာချာစာနဲ့လဲတိုက်ကြည့်လောက်ကြည့်တယ်ကိုကိုရာရောက်တော့ကိုဘယ်မှမမကူဘူး ဒါကဒီနာဆိုတာသိပါတယ်เนาะဒါကြောင့်မို့လဲအခုဦးဇင်းတို့ဒကာဒကမတွေကိုဒီနာဒီအဆင့်ဒီနေရာရောက်အောင် အရင်ဆုံးလုပ်ပါ ရောက်သွားရင်လဲအဲ့ဒီဝိပဿနာเนาะညညူးချောင်း၁၀ပါးထဲမှာမမိသေးပဲနဲ့အဲ့ထဲမှာညှိတွယ်မနေပဲနဲ့အဲ့ဒီကနေပြန်ယုံထွက်ပြီးတော့ယုတ်တရားနန္တရားရဲ့ဖြစ်ချင်းပြက်ချင်းကနေအပြတ်တွေမြင်ပြီးတော့ညှင်းငွဲ့ပြီးမုံဆုံးသွားအောင် ရှုနိုင်မှသာလျင်ဦးဇင်းတို့တရားတော်မတွေကိုလိုချင်တဲ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်ကြီးရောက်ပါပါအဲ့ဒီလို ဖြစ်ချင်းပြတ်ချင်းဆိုတဲ့တရားကိုဒီဘဝဒီခန္ဓာနဲ့မြင်အောင် ရှုနိုင်ပြီဆိုရင်လည်းဦးဇင်းတို့တရားတော်မတွေသာသနာနဲ့တွေ့ရကြိုးနတ်ပါပြီလူဖြစ်ရကြိုးနတ်ပါပြီအဲ့ဒီလိုဖြစ်ချင်းပြတ်ချင်းတွေမြင်နေတဲ့တရားတော်မတွေအတွက်သေဃာနာနီအဲ့ဒီဖြစ်ပြက်ရှုပြီးသေသွား အပယ်လေးပုံချင်းတွေကအကြောင်းမရှိပါဘူးဖျားပေးတဲ့ဖြစ်ပျက်ကြီးနဲ့ရှုပ်ပြီးသွားတဲ့ပုံကမက်ညံဖောညံပေါ်ဖို့ပဲရှိမှာပါဒါကြောင့်မို့ဥဇဏတော်ဒကာဓမ္မအပေါင်းတော်ကောင်းတော်တွေသည်ဥဒိယဘယညာနော်တရုဏဝိပဒနာဘလဝဝိပဒနာဆိုတဲ့အပိုင်းနှစ်ပိုင်းမှာအော်နံပါတ်1အပိုင်းဖြစ်တဲ့ရုပ်ရသဘာဝမြင်အောင်ရှုရမယ်နာရသဘာဝတွေမြင်အောင်ရှုရမယ် ရုပ်သားမင်းညတွေမြင်အောင်ကြည့်ရမယ်နာမ်သားမင်းညတွေမြင်အောင်ကြည့်ရမယ်ရုပ်တဘာဝဆိုတာပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဟာမမြဲလို့ဖောက်ပြန်ပြောင်းလဲနေတာပူတက်လက်အဲတက်လက်တောင်းတက်လက်တင်းတက်လက်အမျိုးမျိုးဖောက်ပြန်နေတာဒီရုပ်ရဲ့သဘာဝအဲ့ဒီရုပ်တွေပြောင်းနိုင်ပြောင်းနိုင်မှာပြောင်းပြောင်းညွတ်တာဒီနာရသဘာဝအော်ရုပ်သဘာဝကလည်းသူ့သူ့လုံးသူ့လုံးနေတာဖောက်ပြန်ပြောင်းလဲရတယ် နံတဘာဝကလည်းပြောင်းပြောင်းညှို့ရတယ်အဲ့ဒီရုပ်တဘာဝဟာလည်းကြည့်လိုက်တော့မမြဲတဲ့အနေဆာကိုမြင်တယ်နာရဲ့တဘာဝကြည့်လိုက်တော့လည်းမမြဲတဲ့အနေဆာမြင်တော့ရုပ်တာမင်ညနံတာမင်ညဆိုတဲ့အနိစ္စလက္ခဏာဉာဏ်ကြီးတွေမြင်ရပါပြီအနိစ္စလက္ခဏာဉာဏ်နဲ့ဆင်ញင်ရှုမှတ်ပွားများရင်းနဲ့ယုံနာနေရဖြစ်ပြမှုအပေါ်တရုဏဝိပဿနာဆိုတဲ့ဖြစ်ချင်းပြက်ချင်းနဲ့ကြည်နေရာကနေဘလဝဝိပဿနာဆိုတဲ့ အာကြည်သောဖြစ်ပျက်တွေမြင်ပြီးတော့လင်ထိန်ပြီးတော့ချမ်းသာပီတိတွေဖြစ်တဲ့အဲ့ဒီနေရာမျိုးရောက်သွားရင်လည်းပဲအော်ဒါဟာဝိပဿနာရဲ့ညဉ့်ညိုးချောင်းနေပဲလို့သိပြီးတော့အဲ့ဒီလမ်းကပြန်ခွာပြီးတော့ရုပ်တရားနန္တရားတွေရဖြစ်ချင်းပြက်ချင်းတွေကိုတလဇပြန်ရှုရင်အဖြစ်တွေမမြင်တော့ပဲအပြက်တွေမြင်တဲ့ဘင်ကညာအဲ့ဒီကနေမှညီငွေတဲ့ညာနဲ့ဥရိယဗျညာဘယညာဘင်ကညာအာဒီနဝညာဆိုတဲ့ နောက်ကညံစင်တွေအဆင့်နဲ့တက်ပြီးတော့နိဗ္ဗာန်ကိုရနိုင်ပါတယ်ဒါကြောင့်ယနေ့တရားဓမ္မအပေါင်းတော်ကောင်းတို့တွေသည်ရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတမထဝိပဿနာတရားတို့ကိုနေ့စဉ်နေ့တိုင်းကြင်ကြံကြောကုန်ပွားများ အထောက်ကြကုန်ပြီလျင်ရသော်ဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုးထွေးရည်တည်သောအသင်္ခတ္တနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောင်ပြုလွယ်နိုင်ကြပါစေကုန်တော်တတိသာတိသာတိသာတိပါဖျား